ခေတ္တရနာပြီးတော့ယနေ့ဟောကြားနာကြားမယ့်တရားတော်ကိုချမ်းသာရဲ့ဣရိယာပုနေထားမြဲရိုသေစွာနာကြားနိုင်ကြပါမည်။သာသနာတော်တက္ကရာ2558ခုနှစ်လူတော်ဟောဟာကောဇာတက္ကရာ1385ခုနှစ်တော်တလင်းလကွယ်နေ့ယနေ့ ရှင်မင်းဝန်သာသနာရိပ်တာတို့ဓမ္မသဝနာကုသိုလ်တို့လာရောက်စီပူကြတဲ့ဓမ္မမာမကတရားလူလာကြတဲ့ယောဂီသူတော်စင်များကိုဘုန်းကြီးဓမ္မဒါနတရားလှူပြီးလူမှာတော့အမှန်တရား၄ပါးတရားတော်အမှန်တရား၄ပါးဒီမှန်တရား၄ပါးကိုဘုရားရှင်ကိုရောမြတ်ကြီးကဟောကြားထားတယ် ဒီအမှန်တရားတွေကိုမသိသေးသမျှတော့တန္တရာထဲမှာလုံကြီးတစ်ဖန်ဆန်းကြီးတစ်လှည့်နဲ့ရွဲလို့ရွဲစောင်းလို့စောင်းတဲ့တန္တရာထဲမှာကျင်လည်နေကြရအောင်ပါပဲမှန်တရားကြီးသိလို့လားမသိလို့လားအမှန်တရားကြီးမသိသေးသမျှတော့ဖြင့်အမှန်တရားကိုမသိသေးသမျှဆိုတာကအရိယာမဉ္ဇဏ်နဲ့မသိသေးသမျှ အဲ့ဒီမတည်သေးသမျှတော့ဖြင့်တန်ត្រာထဲမှာလင်းနေကြရအောင်ပါမယ်လူဖြစ်လိုက်နတ်ဖြစ်လိုက်ခွေဖြစ်လိုက်ဝက်ဖြစ်လိုက်ချက်ဖြစ်လိုက်နေအဲ့ဒီမှန်တရား၄ပါးကိုတကယ်ကိုအရိယာမဉ္ဇဉ်နဲ့သိပြီဆိုရင်ကတော့ဖြင့်အဲ့ဒီတန်ត្រာလည်မှုတွေဟာတဖြည်းဖြည်းရက်စဲသွားလိမ့်မယ်ပြတ်သွားလိမ့်မယ်ဒါကြောင့်သတုံနာရိယသစ္စာနာယတ္ထဘုဒ္ဓအတ္ထတနာ ခုနဘုဏံတံတာရံတိတတ္တတံတာရတာဂရိသောတော်သူတော်ဥစ္စာယရဏခုနပါလက်ကင်ချာ၍တရားမိခိုးလျက်ကြီးညိုလေးရှိကြကုန်တော်ဟူတရားနာပိဋကပေါင်းသူတော်ကောင်းတို့သတုံဏသင်္ချာအားဖြင့်၄ပါးရည်တွယ်ရှိကြကုန်သော အရိယသစ္စာနာမဖောက်မပြန်အမှန်စင်စစ်အနှစ်သာရဓမ္မအမြူတေသုဝိရညာအရိယသစ္စာတရားတို့ကိုယထာဘူတံအကြောင်းလက်ကျော်ခြေကံနှင့်ဟုတ်မှန်သည့်အတိုင်းအတ္တတဏမှောင်ဝိဇာပိကမိရှိလွန်မှုကြောင့်ဉာဏ်စမလင်ထိုးထွင်း၍မသိမမြင်နိုင်ခြင်းကြောင့် တာတာကြီးကြီးငယ်ငယ်ရွယ်ရွယ်စစလူနာပြမတတ္တဝါများတို့သည်သန္တာရသာကရေကံမမြင်လမ်းမမြင်စကံစင်မဆုံးပွဲခြေထင်းတိုင်းကျဲ၍နေသောသန္တရာပင်လေဘုံနဲ့လောကကြီးအတွင်း၌ဘုနာဘုနာဟိုးကိုရောက်ဒီကိုရောက်ကမောက်ကမကုံဆိုင်၍မုံတိုင်းကြီးမှွေတဲ့ဟာတုံ့ပြန်ပန်ပန်သာလျင် သန္တာရံတိစုံကြီးတပံဆံကြီးတို့လည်းရွဲ့လူရဲ့စောင်းလို့စောင်းမောင်းနှင့်တကြည်လွာ၍တပါးပါတမောမောနှင့်နင်မျောကျင်လေကနေကြရလေကုန်တည်းတန္တရာရဲမှမိမိတို့ ငုတ်ကြီးတကားပေါ်ကြီးတလဲနဲ့တန်ត្រာထဲမှာကျင်လည်နေရတယ်ဆိုတာဟာဒီအမှန်တရားတွေသိလို့လားမသိလို့လားဗျာအဲ့ဒီအမှန်တရားဆိုတာဘာလဲဆိုရင်သစ္စာတဲ့ဗာတရားတယ်လေသစ္စာတရားသစ္စာဆိုတာကမှန်ကန်ခြင်းလို့ဒီပြရသစ္စာဆိုတာဘာလဲလေအဲ့ဒီမှန်ကန်ခြင်းဆိုတဲ့သစ္စာတရားဟာပြောင်းလဲသွားတာပေါက်ပြန်သွားတာပြည့်စည်သွားတာရှိရလား အတွန်းရှိစွာမိမြကြလဲတခါတရားမဖောက်ပြန်ပဲအစဉ်မြဲကိုသစ္စာဆို၏ဘလောက်ပဲကြာပြီစီတဲ့နှစ်တိလာရီဘလောက်ပဲကြာကြာ ဟောဤသစ္စာဆိုရတရားအမှန်တရားဟာဘယ်တော့မှဖောက်ပြန်သွားတာမရှိဘူးပြောင်းလဲသွားတာမရှိဘူးပျက်စီးသွားတာမရှိဘူးတဲ့အဲဒီလိုမြဲတာကိုသစ္စာလို့ခေါ်တာ အဲ့ဒီသစ္စာတရားကဘယ်နှပါးလဲဆိုရင်သူသစ္စာက၄တွေပြာဤလေးပါးတယုတ်အမှန်ထုတ်သောဒုက္ခသစ္စာသမုဒယသစ္စာនិရောဓသစ္စာမေဃသစ္စာလို့သစ္စာဘယ်နှပါးလဲလေ၄ပါးအဲ့တော့နံပါတ်1ကဒုက္ခသစ္စာလေဒုက္ခဆိုတာကဆင်းရဲတာပဲဒုက္ခဆိုတာဘာလဲသစ္စာဆိုတာက အမှန်တရားလေသစ္စာဆိုတာဘာလဲ ကဲဒုက္ခသစ္စာတဲ့ဆင်းရဲခြင်းအမှန်တရားဒုက္ခသစ္စာဆိုတာပါတယ်လေဆင်းရဲခြင်းအမှန်တရားနောက်တကသမုဒိယသစ္စာတဲ့သမုဒိယဆိုတာကဆင်းရဲဖြစ်ကြောင်းသမုဒိယဆိုတာပါလေသမုဒိယဆိုတာဆင်းရဲဖြစ်ကြောင်းလေတဏှာလောဘ ဒီတဏှာလောဘရနေသမျှတဏှာလောဘရှိနေသမျှတော့ဒီပုဂ္ဂိုလ်ကနောက်ထပ်ဘဝသိခန္ဓာမရဘူးလားဘဝခန္ဓာရလာရင်ချမ်းသာကြောင်းလားဆင်းရဲကြောင်းလားပြင်းစုပါရနဲ့ခန္ဓာပိဒုက္ခဘုန်းကြီးတို့ဓမ္မစကြာဒေသနာတော်ကြီးမှာလေခန္ဓာ၅ပါးရလာရင်ဒုက္ခသစ္စာရတာဘာသစ္စာရတာ ဒါကြောင့်သမုဒိယသစ္စာဆိုတာဖြင့်ဆင်းရဲဖြစ်ကြောင်းသစ္စာဆိုတာကအမှန်တရားတဲ့သမုဒိယသစ္စာဆိုတာဆင်းရဲဖြစ်ကြောင်းအမှန်တရားသမုဒိယသစ္စာဆိုတာဘာလဲလေဆင်းရဲဖြစ်ကြောင်းအမှန်တရားတဲ့နောက်တစ်ခါនិရောဓသစ္စာတဲ့និရောဓဆိုတာကဆင်းရဲချုပ်ရာတဲ့និရောဓဆိုတာဘာလဲဆင်းရဲ သစ္စာဆိုတာကအမှန်တရားတဲ့နိရောဓသစ္စာပါတယ်လေဆင်းရဲချုပ်ရာအမှန်တရားနိရောဓသစ္စာဆိုက်သွားပြီဆိုရင်ဆင်းရဲတွေပါဖြစ်သွားပြီချုပ်သွားပြီအာလုံးငြိမ့်သွားပြီချုပ်သွားပြီနောက်ပြီးတော့မေဃသစ္စာတဲ့မေဃဆိုတာကဆင်းရဲချုပ်ရာရောက်ကြောင်းအကျင့်လန်းကောင်းသစ္စာဆိုတာကပါတယ်အမှန်တရားမေဃသစ္စာဆိုတာ ဆင်းရဲချုပ်ရာ ရောက်ကြောင်းအကျဉ်လန်းကောင်းအမှန်တရားအဲ့ရောသစ္စာဘယ်နှပါးလဲ၄ပါးအဲ့ဒီ၄ပါးကိုဘုန်းကြီးတို့ရှင်းရှင်းဆရာတော်များကဒီပဲဆိုင်ပွားသဘောတရားအများနာလေသင်လာသည်တိတာရဲ့ပေတာရဲ့စိုက်တာရဲ့ပွားတာရဲ့ဒီပဲဆိုင်ပွားတဲ့သဘောတရားအများနာလေသင်လာသည်တဲ့ သိဆိုတာကဘာလဲဆိုရင်ဒုက္ခသစ္စာကိုသိရမှာလေသိဆိုတာဘာလဲအေးဒုက္ခသစ္စာကိုသိရမှာဘုန်းကြီးတို့ဒုက္ခရိယာသစ္စာပဋိညာယံတိဒုက္ခရိယာသစ္စာအရိယာတို့သိအပ်မြင်အပ်သောဆင်းရဲအစစ်မှန်တရားကိုပဋိညာယံပိုင်းခြား၍သိရမည်အရိယာတို့သိတဲ့ဒုက္ခသစ္စာကိုပဋိညာယဆိုတာပိုင်းခြားပြီးသိရမှာ သမုဒိယသစ္စာဒုက္ခသမုဒယောရိယသစ္စာပဟာတ္တပံတိသမုဒိယသစ္စာဆိုတာပဟာတ္တပပဟာတ္တပဆိုတာသိရမယ့်တရားလားပယ်ရမယ့်တရားလားကဲအရိယာတို့သိအမြင်အပ်တဲ့ဆင်းရဲဖြစ်ကြောင်းအစစ်မှန်တဏှာလောဘဆိုတာကဘုန်းကြီးတို့သိယုံသိရမှလားပယ်ရမှလားဒီပဟာတ္တပတဲ့ပယ်ရမယ့်တရားတဲ့သမုဒိယသစ္စာဆိုတာ နောက်ဒုက္ခនិရောဓံအရိယသစ္စာပစ္စည်းကာတပံတဲ့ဒုက္ခនិရောဓအရိယတို့သိအမြင်အပ်သောဆင်းရဲချုပ်ရာဖြစ်သောအစစ်မှန်တရားကိုပစ္စည်းကာတပံမျက်မှောက်ပြုရမည်နိရောဓသစ္စာဆိုတာကသစ္စည်းကာတပံတဲ့မျက်မှောက်ပြုရမယ်တရားပါတရားတယ်လေ ဆက်ရောက်ရမယ်တရားမျက်မှောက်တွေ့ရပြုရမယ်တရားနောက်တစ်ခါမေဃသစ္စာဒီသစ္စာကဘာဝေတပ္ပံတိတဲ့ပွားရမယ်တရားဘာလို့ရမယ်တရားဒုက္ခនិရောဓဂာမိနိပရိပရာရိယသစ္စာဆင်းရဲငြိမ်းရသောယောက်ျောင်းကျင်လန်းကောင်းစင်မှန်တရားကိုဘာဝေတပ္ပံပွားစီရမည် မေဃသစ္စာဆိုတာကပွားများရမယ့်တရားဒါကြောင့်ဒုက္ခသစ္စာကို ပိုင်းခြားသိရမည်သမုဒိယသစ္စာကိုပင်ရမည်နိရောဓသစ္စာကိုဆက်ရောက်ရမည်မေဃသစ္စာကိုပွားများရမည်မေဃသစ္စာကိုဘာလို့ရမှာလဲဒီဘုန်းကြီးတို့ဒီမှာသဘောတရားအနေအားဖြင့်တော့သိတယ်ဆိုင်ပွားပေါ်သိတာရင်ပယ်တာရင်ဆိုင်တာရင်ပွားတာရင်သိဆိုတာကဒုက္ခသစ္စာသိရမယ် ပယ်ဆိုတာကသမုဒိယသစ္စာပယ်ရမယ်စိုက်ဆိုတာကនិရောဓဆက်ရမယ်ပွားဆိုတာကမေဃသစ္စာပွားရမယ်ကဲဒါလေးဆိုကြည့်လိုက်သမ်းမဒီပယ်စိုက်ပွားသဘောတရားအများနာလေသင်လာသည်တိပေဆိုင်ပွားသဘောတရား အများနာလေသင့်လာသည်သိဆိုတာကဒုက္ခသစ္စာကိုပိုင်းခြားသိရမှာပယ်ဆိုတာကသမုဒယသစ္စာကိုပယ်ရမှာ ထိုက်ဆိုတာကនិရောဓသစ္စာကိုထိုက်ရောက်ပါပွားဆိုတာကဒီဒါလေးကိုသိပဲစိုက်ပွားသဘောတရားအများနာလေသင်လာသည်ဒါလေးနားလေထားရတကယ်လက်တွေ့အလုပ်လုပ်ပြီဆိုတဲ့အခါကျတော့ဟောတိကအရင်မဟုတ်တော့ပွားကအရင်ဖြစ်သွားပွားမှသိတယ်ဟုတ်တယ်မလားပွားမှသိမယ်ပွားနေရင်ယောဂီပုဂ္ဂိုလ်သိလာနိုင်မယ်ဆင်းရဲမှာ သိပြီဆိုတဲ့အခါကျတော့မှပယ်နိုင်မယ်မသိဘဲနဲ့ပယ်နိုင်မှာမလားဒီဆင်းရဲမှသိမှဒါကိုပယ်နိုင်မှာသိမှပယ်နိုင်မယ်ပယ်နိုင်မှာဆင်းရဲငြိမ့်မယ်ဆက်ရောက်မယ်ဟုတ်တယ်မလားဒါကြောင့်မို့လက်တွေ့အလုပ်လုပ်တော့မယ်ဆိုရင်ပွားသိပယ်ဆိုင်လက်တွေ့၌ဉာဏ်ဆိုင်သိဉာဏ်သင်လာသည်ကဲဆိုကြည့်အောင်ပွားသိပယ်ဆိုင် လက်တွေ၌ဉာဏ်ဆိုင်သိရင်သင်လာသည်ဘွားသည်ပဲဆိုင်လက်တွေ၌ဉာဏ်ဆိုင်သိရင်သင်လာသည် ဒီမိမိတို့ကဒီမှာပွားမှပွားမှဆိုတာကအခုတတိပဋ္ဌာန်မဲ့ကလေးပွားဘာတွေပွားနေရတာလဲခုဘုန်းကြီးတို့ယောဂီများဟာတတိပဋ္ဌာန်မဲ့ခင်တရားတွေပွားနေတာပဲကာယ ानु ပတနာကိုပဲရှုရှုဝေဒနာ ानु ပတနာကိုပဲရှုရှုစိတ်ဓာ ानु ပတနာကိုပဲရှုရှုသဘောတရားဓမ္မ ानु ပတနာကိုပဲရှုရှုရှုတိုင်းရှုတိုင်းဟာဒီမဲ့ခင်တရားတွေပွားနေတာဘာတရားတွေပွားနေလဲ ယခင်တရားတွေဆိုတာကတမ္မာဒိဋ္ဌိတမ္မာသင်္ကပ္ပတမ္မာဝါစာတမ္မာကမ္မတတမ္မာအာဇီဝတမ္မာဝါယမတမ္မာတတိတမ္မာသမာဓိဘယ်နှပါလဲသူတို့ကိုခြုံလိုက်မယ်ဆိုရင်ဘယ်နှပါလဲ၃ပါးဟော၅ပါးဟိုတယောက်က၅ပါးပြောလို့ပြောဟိုတယောက်ကဘယ်နှပါလဲပြောလို့ပြောခြုံလိုက်မယ်ဆိုရင်မဲ့ခင်၈ပါးကိုခြုံပြောရင်ဘယ်နှပါလဲသီလမဲ့ခင် သမာဓိမဲ့ခင်ပညာမဲ့ခင်သီလမဲ့ခင်ကဘယ်နှပါလဲ၃ပါးသမာဓိမဲ့ခင်က၃ပါးပညာမဲ့ခင်က၂ပါးပေါင်းလိုက်ရင်မဲ့ခင်၈ပါးအဲ့တော့သီလမဲ့ခင်မဲ့၃ပါးဆိုတာကတမ္မာဝါစာတမ္မာကမ္မတတမ္မာအာစီဝါဘုန်းကြီးတို့ယောဂီများအခုသီလကိုဈေးတာရောက်တဲ့နေ့ကစပြီးတော့၈ပါးသီလဆောက်တည်ကြတယ် အဲ့ဒီသီလကိုမိမိစင်စင်ကြဲကြဲစောင့်ထိန်ထားရင်တမ္မာဝါစာတမ္မာကမ္မန္တတမ္မာအာဇီဝသီလမိတ်ခင်၃ပါးမပြည့်စုံဘူးလားစင်ကြယ်မှပြည့်စုံမှာမစင်ကြယ်လို့တော့ပြည့်စုံမှာမဟုတ်ဘူးနော်စာယောဂါရှိနေလို့ဆိုပြီးတော့ဒီစကလေးကောက်စားတာလို့မသိအောင်မျိုးချတာမျိုးမလုပ်အောင်အဲ့ဒါစားမိရင်ကတော့အဲ့ဒါဒီသီလမဲ့ခင်မပြည့်စုံနိုင်ဘူး သီလမဲ့ခင်မှမပြည့်စုံတဲ့ပုဂ္ဂိုလ်၊တမာရီမဲ့ခင်၊ပညာမဲ့ခင်ဘယ်တော့မှမတည်ဘူး။တရားအားထုတ်တဲ့ပုဂ္ဂိုလ်ဟာသီလမဲ့ခင်အရေးကြီးဆုံးပဲ။ဗာမဲ့ခင်အရေးကြီးဆုံးပဲ။သီလဟာအရေးကြီးဆုံးပဲ။ယဟန်ပဲဖြစ်ဖြစ်လူပုဂ္ဂိုလ်ပဲဖြစ်ဖြစ်အကုန်လုံးဟာယဟန်ကယဟန်သီလစင်ကြယ်ရမယ်။ယဟန်ကယဟန်သီလစင်ကြယ်ရမယ်။ရှင်ကရှင်သီလစင်ကြယ်ရမယ် ခုတိတ်ခါရှင်များကတိတ်ခါပြီးတိတ်ခါရှင်တို့ရဲ့သီလကိုသင်ကျေရနောက်ကယောဂီတွေကယောဂီတို့ရဲ့သီလကိုသင်ကျေစေရအဲဒီသီလသင်ကျေလို့ရှိရင်တမဝါစာတမကမ္မတတမအာဇီဝဒီသီလမဲ့ခင်တုံမှပြည့်စုံအဲဒီသင်ကျေတဲ့သီလအခြေခံပြီးတော့ခုမိမိခန္ဓာညာစိုက်ပြီးတော့ပေါ်လာတဲ့အာယုံလေးရှုနေမယ်ဖောင်းတဲ့အာယုံလေးပေါ်လာရင် ဖောင်းတယ်လို့ရှုမယ်ကာယ ानु ပဒနာကာ ानु ပဒနာပင်အာယုံလေးပေါ်လာရင်ပင်တယ်လို့ရှုမယ်ဘာ ानु ပဒနာလဲ ကာယ ानु ပဒနာပဲလေအဲဒီဘောင်းနာပိန်နာလေးဒီကာယ ानु ပဒနာနည်းလေးနဲ့ရှုနေတယ်အဲဒီရှုနေစဉ်မှာဘုန်းကြီးတို့ဒီဘောင်းနာလေးရှုမှတ်နိုင်အောင်ကြောင်းကြဆိုင်အားထုတ်မှုမပါဘူးလားအဲ့ဒါသမ္မာဝါယမမဲခင်ခေါ်တယ်ဗာမဲခင်ခေါ်တယ်အဲဒီမှာကြောင်းကြဆိုင်အားထုတ်မှုလေးကသမ္မာဝါယမအဲဒီဟိုကဖောင်းမှုလေးတည်ရခြင်းပေါ်လာတာလေးကိုဖောင်းတယ်လို့မရှုလိုက်ဘူးလားအဲ့ဒါကသမ္မာတတိမဲခင်ဗာမဲခင်လေ အဲ့ဒီရှုလိုက်တဲ့အခါမှာအဲ့ဒီဖောင်းအာယုံလေးပေါ်မှာမိမိရဲ့ရှုစိတ်ကြီးကပ်ပြီးတည်မသွားဘူးလားအဲ့ဒါတမန်တမာရီမဲ့ခင်တမာရီမဲ့ခင်သုံးပါးဖြစ်သွားတယ်။ဗာမဲ့ခင်သုံးပါးဖြစ်သွားတယ်။တမာရီမဲ့ခင်သုံးပါးဖြစ်သွားပြီးတော့ကိုယ်ပွားနေတဲ့တရားတွေဟာဟောငါတို့ဟာမဲ့ခင်လမ်းစဉ်တိုင်းသွားနေတာပါလားဆိုတာသဘောပေါက်ဖို့ရည်ကြည်တယ်။သဘောမပေါက်ဘဲနဲ့ခင်ဗျားတို့တရားတွေအားထုတ်ထုတ်ရှင်သလောက်ထုတ်ပါမှကိုဗာညာမှဖြစ်မှာမဟုတ်ဘူး။သဘောပေါက်နေဖို့လိုအပ်တယ် အဲဒီမှာအခုသမာဓိမဲ့ခင်သုံးပါးမိမိရဲ့စိတ်ကြီးဟာကိုရှုမှတ်တဲ့အာယုံပေါ်မှာမြဲတည်နေပြီ။ဖောင်းအာယုံပင်အာယုံလေးရှုနေရင်ပဲဖြစ်စေ။ပူတဲ့အာယုံအေးတဲ့အာယုံလေးရှုနေရင်ပဲဖြစ်စေ။မိမိရဲ့ခန္ဓာက ပေါ်လာတဲ့အာယုံလေးတွေကိုရှုနေရင်ပဲဖြစ်စေ။၆ဓာတ်ကပေါ်တဲ့အာယုံတွေကိုရှုနေရင်ပဲဖြစ်စေ။ အဲလိုရှုနေလို့ဒီမှာရှုမှတ်တဲ့အာယုံလေးပေါ်မှာရှုစိတ်ကလေးကြီးနေပြီတမာတမာကြီးဖြစ်နေပြီဆိုရင်ရှုတိုင်းရှုတိုင်းရဲ့အရှုကံရဲ့သဘောအာယုံလေးတွေကိုယ်တိုင်မသိရဘူးလားဟောနာပိဏာလေးရှုနေတယ်ဆိုရင်ဝမ်းပိုက်ဆိုတဲ့ပုံတရာကြီးရှိသေးရလားတရေချင်းတရေချင်းတင်းတောင့်ပြီးတော့ကားတင်လာတဲ့သဘောဖောက်ကားလာတဲ့သဘောမတွေ့ရဘူးလား ပိန်နေဆိုရင်လည်းတည်ရခြင်းတည်ရခြင်းရွေ့ရွေ့ပြီးရော့ကျသွားတဲ့သဘောပိန်ကျသွားတဲ့သဘောမတွေ့ရဘူးလားဝမ်းပိုက်ဆိုတဲ့ပြဉ္ညာတရားကြီးရှိသေးရဲ့လားအဲ့ဒီပုံမှန်တရားကြီးမရှိတော့တဲ့အတွက်ကြောင့်မို့အဲ့ဒီထဲမှာငါဆိုတာရောရှိသေးရဲ့လားငါပိုက်ဆိုတာရှိသေးရဲ့လားအတ္တဒိဋ္ဌိရှိသေးရဲ့လားသက္ကာယဒိဋ္ဌိရှိသေးရဲ့လားအမှန်မြင်လို့လားအမှားမြင်လို့လားအမှန်မြင်တော့အမှားတွေမပြောက်ဘူးလား ကြောက်သွားပြီအဲဒီပုံမှာတကယ်ကိုရှင်းရှင်းလင်းလင်းဒီမှာသူ့ရဲ့တည်ရခြင်းတည်ရခြင်းတွန်းကန်တောင့်တင်းလာတဲ့သဘောတည်ရခြင်းတည်ရခြင်းရွတ်ပြီးရော့ကျသွားတဲ့သဘောဒါလေးကိုအမှန်တိုင်းသိနေပြီဆိုရင်သမာဓိဋ္ဌိမဲ့ခင်ဗာမဲ့ခင်အမှန်မြင်လာလားအမှန်မြင်လားအမှန်မြင်ပြီဆိုရင်ဗာဒိဋ္ဌိမဲ့ခင်လေသမာဓိဋ္ဌိမဲ့ခင်အဲဒီအမှန်တိုင်းမြင်နိုင်ဖို့အတွက်ဟောဒီမှတ်စိတ်ကလေး ရှုမှတ်တဲ့အာယုံပေါ်မှာတွန်းပို့တင်ပေးလိုက်တဲ့သဘောလေးကိုသမ္မာသင်္ကပ္ပမေခင်ဗာမေခင်လေအဲဒီမှာပညာမေခင်ကနှစ်ပါးသမာဓိဋ္ဌိရဲ့သမ္မာသင်္ကပ္ပရဲ့အဲဒီပညာမေခင်ကနှစ်ပါးရဲ့စောစောက သမာဓိမေခင်၃ပါးပေါင်းလိုက်ရင်မေခင်ဘယ်နှပါးအဲဒီ၅ပါးကိုကာရကမေခင်ဗာမေခင်လေလေ မှတ်ချက်တစ်ခုတစ်ခုပြည်စည်းအောင်ဒီ၅ပါးအလုပ်လုပ်သွားတယ်မှတ်ချက်ကလေးတစ်ခုတစ်ခုပြည်စည်းအောင်ဟာဒီမဲ့ခင်၅ပါးဒီ၅ပါးအလုပ်လုပ်သွားတယ်ဒီထဲမှာသီလမဲ့ခင်မပါဘူးသီလမဲ့ခင်ကပြည့်စုံပြီးသားအဲဒီမှာလက်ရှိပြည့်စုံနေတဲ့သီလစင်ကြယ်နေပြီးသားပုဂ္ဂိုလ်ဟာရှုမှတ်တိုင်းရှုမှတ်တိုင်းဉာဏ်မဲ့ခင်ရဲ့သမာဓိမဲ့ခင်ရဲ့ဒီဟာ၅ပါးနဲ့ကာရကမဲ့ခင်၅ပါးနဲ့ လက်ရှိမိမိမှာရှိနေတဲ့သမာဓိမဲ့ခင်၃ပါးနဲ့ပေါင်းလိုက်တဲ့အခါကျတော့မှမဲ့ခင်ဘယ်နှပါးမဲ့ခင်၈ပါးခုဘုန်းကြီးတို့ယောဂီများထိုင်ပြီးရှုပွားနေတာလဲဘာတွေပွားနေတာလဲဒီမဲ့ခင်တရားရပ်ပြီးရှုနေတာရောဘာတွေပွားနေတာဈဉ္ညာလျှောက်ပြီးရှုနေတာလဲဘာတွေပွားနေတာနောက်ဆုံးအေးရပေါ်လျောင်းဆင်ရင်ရှုပွားနေတာလဲဘာတွေပွားနေတာကဲမဲ့ခင်၈ပါးကျင့်လန်းစဉ်တွေပွားနေတာဒီမဲ့ခင်တွေပွားတဲ့အခါကျတော့မှ အခုသူ့ရဲ့သဘာဝအရှိအမှန်လေးကိုယောဂီသိလာတယ်အရှိအမှန်လေးသိလို့ဆက်ပြီးတော့ရှုပွားနေတယ်မိမိရဲ့ဆရာသားကညွှန်ပြတဲ့အတိုင်းဆက်ပြီးရှုနေပြီဆက်ရှုဒီတိုင်းနဲ့ဆက်ရှုနေပေါ်လာတဲ့အာယုန်တိုင်းကိုမလွတ်တင်နဲ့ရှုနေရှုနေတယ်အဲလိုရှုနေတဲ့အခါကျတော့ရှုရင်ရှုရင်နဲ့ယောဂီရဲ့အရှုခံဖောင်းမှုအာယုန်လေးဟာပေါ်လာပြီးရင်ဘာဖြစ်သွားလဲပင်မှုအာယုန်လေးကရောပေါ်လာပြီးဘာဖြစ်သွားလဲ မြဲတာလားမမြဲတာဈဉ္ညာလျှောက်ပြီးရှုနေတဲ့ယောဂီဟာဈဉ္ညာရဲ့နှမ်းမှုအာယုလေးတွေကလည်းတဏှာကုံဆုံးသွားလိုက်တဏှာပါဖြစ်သွားတာလေပြတ်သွားနောက်တဏှာအသည့်ဖြစ်ပေါ်လာလိုက်တဏှာပြတ်သွားလိုက်နောက်တဏှာအသည့်ဖြစ်ပေါ်လာလိုက်တဏှာပြတ်သွားလိုက်မြဲတာတွေ့တာမမြဲတာတွေ့တာအဲ့ဒီမမြဲတဲ့ဖြစ်ပြနေတဲ့သဘောကိုတိတိကျကျသိနေပြီ ထိုင်ရင်လည်းဖြစ်ပြနေတာပဲရတ္တာရှုရင်လည်းဖြစ်ပြနေတာပဲသွားတာရှုရင်လည်းဖြစ်ပြနေတာပဲလျှောင်းတာရှုလည်းဖြစ်ပြနေတာပဲမြင်ကြကြားကြနားကြဤခန္ဓာကပေါ်သမျှအာယုန်လေးကို၆တော်ရကပေါ်သမျှအာယုန်လေးကိုယောဂီကရှုတယ်ရှုတိုင်းရှုတိုင်းဟာမြဲတာတွေ့သလားမမြဲတာတွေ့သလားမမြဲတာကြီးတဲ့တွေ့နေတော့ဟောဒီခန္ဓာကိုယ်ကြီးရတာချမ်းသာသလားဆင်းရဲသလား မမြဲတာကြီးအပြည့်ကြီးကိုကင်ထားရတယ်အပြည့်ကြီးကိုဆုတ်ထားရတယ်အပြည့်ကြီးကိုပွေ့ပိုက်ထားရတဲ့ပုဂ္ဂိုလ်တယောက်အနေနဲ့ချမ်းသာပါမလားချမ်းသာဆင်းရဲတိုက်အိုတိုက်ပြည့်ကြီးတဲ့အိမ်အိုအိမ်ပြည့်ကြီးတဲ့ကိုမလွဲတာလို့နေရပြီနဲ့စိတ်ထဲမှာဘယ်လိုဖြစ်နေလဲဆင်းရဲဘယ်နည်းနဲ့ပြူကြမှာပါလဲဘယ်နည်းနဲ့ပြူကြမှာပါလဲနေနေရတာပျော်ပျော်ရွှင်ရွှင်ချမ်းချမ်းသာသာရှိရလားဘာကြောင့်လဲအပြည့်ကြီးမို့လား အကောင်းမို့လားအပြည့်မို့လားဟေးအပြည့်မို့မိမိအပြည့်ကြီးမှသိလို့ခုခန္ဓာကိုယ်ရဲ့အပြည့်ကြီးကိုသိနေပြီဆိုရင်ဒီခန္ဓာကြီးပွေ့ပတ်ရရှိထားတဲ့ပိုင်ဆိုင်ထားတဲ့ပုဂ္ဂိုလ်ရဲ့စိတ်ထဲမှာချမ်းသာမလားဆင်းရဲမလားကဲမပြတ်ဖြစ်ပြနေတဲ့ဒီယုတ်တရားနံတရားတွေသိနေတဲ့ပုဂ္ဂိုလ်ဟာဆင်းရဲမှန်းကိုအမှန်တမ်းမသိဘူးလားဗျာဒါကြောင့်မို့မပြတ်ဖြစ်ပြနေတဲ့ယုံ nant သင်္ခါရတွေက ဒုက္ခသစ္စာကြီးဘာသစ္စာတွေလဲဟေးဆင်းရဲအမှန်တရားဟုတ်တယ်မလားအဲ့ဒီလိုဆင်းရဲတာကိုအမှန်တိုင်းသိရမှာသိအောင်လေရှုနေရမှာမရှုဘဲနဲ့သိပါမလားအခုဘုန်းကြီးတို့ယောဂီများသိသိချာချာရှုတော့မိမိတို့ရှုနေတာတွေကတကယ်ကိုမကင်လမ်းကြောင်းကိုတွန်းနေတာလမ်းမှန်ရင်စကမ်းမှန်ကိုရောက်မယ် လမ်းမှန်ရင်ဘယ်ကိုရောက်မလဲဟေးစခန်းမှန်ကိုရောက်လမ်းဆုံးမှရွာတွေ့တယ်ဟောဒီအဖြစ်ပြက်တွေဆုံးအောင်ဘုန်းကြီးတို့လျှောက်သွားဖြစ်ပြက်ဆုံးတဲ့နေရာဟာမိမိတို့အတွက်ငြိမ်းတဲ့နေရာပဲဒါဖြစ်ပြက်ဆုံးပြီဆိုတာနဲ့မိမိတို့ရဲ့လုံးဝသင်္ခါရတရားတွေအလုံးငြိမ်းသွားပြီလုံးဝငြိမ်းသွားပြီအဲဒါကြောင့်မို့မိမိတို့သွားနေတဲ့လမ်းကြောင်းဟာမှားသလားမှန်သလား မဲခင်လမ်းကြောင်းပေါ်သွားနေဒီလမ်းကြောင်းပေါ်သွားနေတာလေအင်းမဲခင်တရားကြီးပွားနေဟုတ်တယ်မလားအဲလိုမဲခင်တရားကြီးပွားနေတဲ့အတွက်ကြောင့်ခုရှုမှတ်တဲ့ကာလမှာမြဲတာတွေ့သလားမမြဲတာတွေ့သလားအဲဒီတော့အမြဲတမ်းဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်မပြတ်နှိမ့်တဲ့နေတော့ချမ်းသာသလားဆင်းရဲသလားကဲဒုက္ခကိုကိုယ်တိုင်မတွေ့ရဘူးလားကဲဆိုကြည့်လိုက်မပြတ်ဖြစ်ပြနေတဲ့ ယုံနံသင်္ခါရတွေကဒုက္ခသစ္စာဆင်းရဲအမှန်တရားမပြတ်ဖြစ်ပြနေတဲ့ယုံနံသင်္ခါရတွေကဒုက္ခသစ္စာဆင်းရဲအမှန်တရား အခုမိမိရုပ်တည်နာမ်နေရနေတာဒုက္ခသစ္စာရတာလားဒုက္ခသစ္စာရတာဒီဒုက္ခသစ္စာကြီးကူရနေပြီတကယ်တမ်းလားဘုန်းကြီးတို့ယောဂီများကတကယ်ဒုက္ခကိုဒုက္ခလို့အမှန်တိုင်းသိရင်ဒီခန္ဓာကိုယ်ကြီးမြန်လို့ပါအောင်မလားလိုချင်ပါအောင်မလားတွေ့တာပါအောင်မလားဘာမှမတွေ့တာတော့ဒီပေါ်မှာကန့်ညိကိုရှိပါအောင်မလား ဖြစ်နိုင်ရင်လေဒီခန္ဓာကိုယ်ကြီးကိုဟိုဘက်ကအမိုက်တောင်းကြီးနဲ့သွားပြစ်လိုက်ခြင်းလေအဲ့ဒီနောက်ရှိအောင်ဒီခန္ဓာကိုယ်ကြီးကို မလိုချင်တော့အောင်မုန်းပြီဆိုမှဘုန်းကြီးတို့ယောဂီများနိဗ္ဗိဒညာပေါက်တာအဲ့ဒီလောက်မဟုတ်ဘဲနဲ့အမလေးဒူးညောင်းတာလေးဒူးကြိုက်တာလေးခါညောင်းတာလေးသိယုံနဲ့ခမတော်ကတပည့်တော်နောက်တော်ဒီခန္ဓာကိုယ်ကြီးကိုမလိုချင်တော့ပါဘူးဗျာပြောတော့ပြောပြီအဆောင်လဲရောက်ရော ရှိတဲ့မှန်ကွဲလေးကောက်ပြီးကြည့်နေကြတာဌာနခန္ဓာကိုယ်ကြီးမလို့ခြင်းတာတော်လေးကြာကြတော့ဒီခါလဲတရားယောဂီလေးဖြစ်နေသေးရဲ့ရေမိုးချိုးပြီးတော့အောင်မလေးပန်လာတဲ့ဘူးလေးကဟိုဟာလေးမျက်နှာချီလေးကိုဒီခါလဲပုတ်လိုက်လိမ့်လိုက်လှုပ်လိုက်သေးတယ်ဌာနယောဂီဌာနခန္ဓာကိုယ်ကြီးမလို့ခြင်းဘူးဆိုတဲ့ပုဂ္ဂိုလ်တကယ်ခန္ဓာကိုယ်ကိုမလို့ခြင်းလို့ခန္ဓာကိုယ်ကိုတကယ်မုံတီးပြီဆိုတဲ့ပုဂ္ဂိုလ်ဟာ ဒီခန္ဓာကိုယ်ကြီးကို ပြုပြင်ခြင်းနဲ့စိတ်ကိုမရှိတော့ဖြစ်နိုင်ရင်အစိုးဆုံးကဘုန်းကြီးပြောတဲ့အတိုင်းအမှိုက်တောင်းလေးတွေသွားပြလိုက်ခြင်းတော့လေမြန်လို့တာလားမမြန်လို့တာလားတကယ်ဆင်းရဲသိလို့လားမသိလို့လားဆင်းရဲကိုသိလို့ဆင်းရဲမှန်းသိရင်ဘာမှတကယ်မလို့ခြင်းတော့ဘုန်းကြီးတို့ရဲ့လက်ဆောင်ပနာကိုကိုယ့်ကိုပေးတယ်ထားပါတော့ဒီဘာကိုသွားတဲ့ပုဂ္ဂိုလ်ကပဲဖြစ်စီကိုယ့်ကိုအင်မတန်ခင်မင်းတဲ့ပုဂ္ဂိုလ်ကပဲဖြစ်စီပြန်လာလို့လက်ဆောင်လေးပေးတယ် ဥမာဖြင့်နာရီလေးပေးထားတယ်ဆိုရင်အိုးအယောင်လေးကလည်းရွှေရောင်နာရီလေးနဲ့လှမ်းမှလှမ်းကိုယ်ကလည်းသဘောတွေကြားဒါလေးကိုမျက်မျက်လုံးလုံးနဲ့ဒါပေမဲ့အဲ့ဒီနာရီကအပြစ်ကြီးမသိသေးလို့အပြစ်ကြီးမှ မသိသေးရင်တော့ကိုကမမျက်နှိုးဘူးလားကဲဒီနာရီကအပြစ်ကြီးပါလို့သိနေရင်ဒီနာရီကိုလက်ကိုပတ်ချင်တဲ့စိတ်ရှိသေးရလားမရှိဘူးဒီနာရီကိုမျက်နှိုးသေးရလားဘာဖြစ်မှန်းသိလို့လဲ အပြစ်မှန်းသိလို့စောစောကအပြစ်မှန်းမသိခင်တော့ကဘာဖြစ်လဲညံ့နိုးလိုက်တာအခုကျတော့အပြစ်မှန်းလည်းသိရောမညံ့နိုးတော့ဒီခန္ဓာကိုယ်လည်းဒီတိုင်းပဲယောဂီရဲ့ခန္ဓာကိုယ်ကြီးကဘာမှမကောင်းဘူးအပြစ်ကြီးပဲဆိုတာသိလိုက်ပြီတကယ်ဒုက္ခဒုံကြီးပဲဆိုတာသိလိုက်ပြီဆိုရင်ဘာမှကိုညံ့နိုးမှုမရှိတော့ဘူးဒါကြောင့်မို့လူကျင်တတ်မဲ့နှစ်သက်တွေ့ကြမှုဆိုတဲ့တဏှာလောဘအဲ့ဒီဆင်းရဲမှသိရင်တဏှာလောဘဖြစ်ပါဦးမလား မဖြစ်တော့ဘူးဘုန်းကြီးတို့ယောဂီများတကယ်ကိုဖြစ်လိုက်ပြက်လိုက်နဲ့မပြတ်နှိမ့်ဆက်နေတဲ့ဒုက္ခဆင်းရဲဒုံကြီးကိုတိတိကျကျသိနေပြီဆိုရင်ကတော့ဒီခန္ဓာပေါ်မှာကန့်ညိနေတဲ့တဏှာလောဘတွေတွေ့တာမှုတွေရှိပါဦးမလားအဲ့ဒီလိုမရှိတော့ဘူးဆိုရင်ဒါသမှုရိယသစ္စာကိုပယ်တာပဲဘာကိုပယ်လိုက်တာအေးဒါကြောင့်မို့ပဟာတ္တဒီတဏှာလောဘဆိုတဲ့သမှုရိယသစ္စာဟာသိရမယ်တရားလားပယ်ရမယ်တရားလား ပယ်ရမယ်တရားသူမရှိတော့မှသူ့ကိုပယ်လိုက်ပြီသူမရှိတော့ဘူးဆိုရင်ဆင်းရဲကအငြိမ်ဘူးလားဒါကြောင့်ဆိုလိုက်လိုခြင်းတတ်မဲ့နှစ်သက်တွေ့တာတဲ့တဏှာလောဘကသမှုရိယသစ္စာဆင်းရဲဖြစ်ကြောင်းအမှန်တရား လိုခြင်းတတ်မဲ့နှစ်သက်တွေ့တာတဲ့တဏှာလောဘကသမှုရိယသစ္စာဆင်းရဲဖြစ်ကြောင်းအမှန်တရားကဲဒီတော့ဘုန်းကြီးတို့ယောဂီများဒီတဏှာလောဘကိုပယ်နိုင်ဖို့ဆိုတာ စောစောကဆင်းရဲတဲ့ဒုက္ခသစ္စာကိုအမှန်တိုင်းသိဖို့မလိုဘူးလားဆင်းရဲမှမသိရင်တော့ဒီခန္ဓာကိုယ်ကြီးပေါ်မှာမြက်သက်နေတာပဲတွေ့တာနေတာပဲကန့်ညိနေတာတကယ်လို့ဆင်းရဲမှလည်းအမှန်ကိုသိလိုက်ပြီဘာတစ်ခုမှအကောင်းရည်လို့မမြင်တော့ဘူးဆိုရင်တော့အဲ့ဒီမြက်သက်တွေ့တာတတ်တဲ့တဏှာလောဘဆိုရင်သမှုရိယသစ္စာကို မပယ်နိုင်ဘူးလား အဲ့ဒီမှာပယ်နိုင်သွားတာတရားမို့ခါတဲ့သမှုရိယသစ္စာကိုဒီချာပယ်နိုင်ဖို့ဆိုတာဆင်းရဲမှန်ဆင်းရဲကိုဆင်းရဲအမှန်တိုင်းကိုသိမှပယ်နိုင်တာမသိဘဲနဲ့မပယ်နိုင်အခုဘုန်းကြီးတို့ယောဂီများသိနေတဲ့ဟာကဒုက္ခဒုက္ခသင်္ခါဝိပရိနာမဒုက္ခလေသင်္ခါရဒုက္ခဘုန်းကြီးတို့ယောဂီများသိနေတာကဝိပရိနာမဒုက္ခလောက်မြင်နေတာ ခုတရားရှုမှတ်ရင်းကနေပြီးတော့ခန္ဓာကိုယ်ဖောက်ပြန်လို့ဆင်းရဲတာတော့ပဲသိတာထိုင်တဲ့ခါမှာမထိုင်နိုင်ဘူးခါးတွေညောင်းလို့ဆင်းရဲတာဒူးတွေနာလို့ခြေထောက်တွေကျင်လို့ဒါဘာဖောက်ပြန်နေတာလဲခန္ဓာကြီးကဖောက်ပြန်နေတာဝိပရိနာမှာဖောက်ပြန်နေလို့ခင်ဗျားတို့ကချမ်းသာတယ်ခေါ်သလားဆင်းရဲတယ်ခေါ်လားကဲဆင်းရဲလုံးလို့ဒီခန္ဓာကိုယ်ကြီးကိုမလိုချင်တော့ပါဘူးခင်ဗျာဆင်းရဲလုံးလို့ခန္ဓာကိုယ်ကြီး အခုထိုင်နေတော့ဆင်းရဲတာကမတက်ရလိုက်လို့ထသွားပြီဆိုရင်ဒီဆင်းရဲတွေရှိသေးလားမရှိတော့ဒီခန္ဓာကိုပြန်ပြီးတော့မကန့်ညိဘူးလားတွေ့တာလားပြန်ပြီးတော့တခါလဲရှေ့ကြည့်လိုက်နောက်ကြည့်လိုက်ကိုယ့်ဟာကိုယ်ဈဉ္ညာလေးရှောက်မှာတဲ့တယ်မရှောက်သေးဘူးကိုယ်ခန္ဓာကိုပြန်ပြန်ပြီးတော့တခါလဲညှိနေတာအခုဒီမှာတကယ်ဆင်းရဲကိုသိရပြီဆိုတာကသင်္ခါရဒုက္ခကိုသိရမှာဘာကိုသိရမှာ သင်္ခါရဒုက္ခဆိုတာကသင်္ခါရဆိုတာကမြဲတဲ့တရားလားမမြဲတဲ့တရားလားအဲ့ဒီမမြဲတာဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်နေအဲ့ဒီဖြစ်တဲ့ဒီမတက်နှိမ့်ဆက်နေလို့ဆင်းရဲတဲ့ဒုက္ခအဲ့ဒီသင်္ခါရဒုက္ခကိုကောင်းကောင်းမြင်အောင်ကြည့်ရအဲ့ဒီသင်္ခါရဒုက္ခကောင်းကောင်းမြင်ပြီဆိုတာနဲ့ဒီဆင်းရဲဒီခန္ဓာကိုယ်ကြီးလူကျင်မှာဟုတ်မလားလူကျင်နေဆိုတာကလောဘတဏှာကြီးလေဟုတ်တယ်မဟုတ်လား ကိုယ်ခန္ဓာကိုယ်လေးကိုတခါတဲ့ပြုပြင်းနေတာตาရနေတာကိုယ်ဝဲနာလေးမနေငါမျက်နှာလေးကလှနေငါမျက်နှာလေးကဘယ်လိုလေးပြုံးလိုက်ရင်ဘယ်လိုလေးကိုယ်ပေါ်မှာကိုယ်ကန့်ညိနေတာအဲဟာကိုကတဏှာလောဘတွေပဲအခုဆင်းရဲမှပြီးတဲ့ပုဂ္ဂိုလ်မှာအဲ့ဒီတဏှာလောဘရှိသေးလားမရှိတော့ဘူးကိုယ့်ကိုယ်ကိုဆင်းရဲမှမသိသေးလို့ကိုယ့်ဟာကိုယ်ကန့်ညိနေတာတကယ်ဆင်းရဲမှပြီးပြီဆိုရင်တဏှာလောဘတွေမပယ်နိုင်ဘူးလားဗျာ အဲ့ဒီတဏှာလောဘတွေရှိလို့ဘုန်းကြီးတို့ယောဂီများမရရအောင်မဖြစ်ဖြစ်အောင်လိုချင်တာတွေရအောင်လုပ်ရတယ်ရအောင်လုပ်တော့မဆင်းရဲဘူးလားမလိုချင်တာတွေရပြန်တော့မဆင်းရဲဘူးလားဆင်းရဲနေတာပဲအဲ့ဒီတော့ဒီတဏှာလောဘမရှိတော့ဘူးဆိုရင်အကြောင်းတဏှာတွေလောဘတွေချုပ်ငြိမ့်သွားပြီဆိုရင်အကျိုးဆင်းရဲဆိုတာလာပါအောင်မလားအဲ့ဒီခါကျတော့ဆင်းရဲမငြိမ့်ဘူးလားအဲ့ဒီငြိမ့်တာကိုនិရောဓခေါ်တယ်ငြိမ့်သွားတာကိုပါတယ်လေ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 နိရောဓသစ္စာဆင်းရဲချုပ်ငြိမ်းခြင်းအမှန်တရားကဲပြီးတော့ဘုန်းကြီးတို့ယောဂီများမေဃသစ္စာမေခင်တရားတွေကိုပွားပြီးဆိုရင်ရှုပွားနေတဲ့ပုဂ္ဂိုလ်ထိုင်ရင်လည်းပွားရရင်လည်းပွားသွားရင်လည်းပွားလျောင်းရင်လည်းပွားစားရင်တောက်ရင်လည်းပွားဒီမေခင်ရှင်မတရားတွေကျင့်ပွားနေပြီဆိုရင်အဲ့ဒီကျင့်ပွားနေတဲ့ပုဂ္ဂိုလ်ဟာဘုန်းကြီးတို့ယောဂီများ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 မေဃပစ္စံသင်ရဲ့ငြိမ်းရာနိဗ္ဗာန်သို့ရောက်ကြောင်းအကျဉ်းလန်းကောင်းအစစ်မှန်တရားသင်ရဲ့ကိုချုပ်ငြိမ်းစေတဲ့အကျဉ်းလန်းစဉ်မေခင်ရှိပါက မေဃသစ္စာမေဃသစ္စာဘယ်ကရှိပါပါသစ္စာဟေးဆင်းရဲချုပ်ငြိမ်းစေတဲ့အကျင့်လမ်းစဉ်မိမိတို့ကျင့်ပွားနေတဲ့လမ်းစဉ်ဟာမေဃမေဃရှိပါပဲဒါကြောင့်ဆင်းရဲကိုချုပ်ငြိမ်းစေတဲ့အကျင့်လမ်းစဉ်မေဃရှိပါကမေဃသစ္စာဆင်းရဲငြိမ်းရာ နိဗ္ဗာန်သို့ရောက်ကြောင်းအကျဉ်လံကောင်းအစစ်မှန်တရားကဲဒီတော့ဘုန်းကြီးတို့ယောဂီများဒီအမှန်တရားတွေကိုသိသိချာချာဉာဏ်နဲ့သိကြည့်ရင်လက်တွေ့ရှင်းချပွားများအားထုတ်မယ်ဆိုရင်မဲခင်၈ပါးကိုအရင်မပွားရဘူးလားအဲလိုမဲခင်၈ပါးတရားတွေရှင်းချပွားများတဲ့အခါကျတော့ဆင်းရဲကိုဆင်းရဲလို့အမှန်တိုင်းမသိဘူးလား င်းရဲတာကိုဆင်းရဲလို့အမှန်တိုင်းသိပြီဆိုရင်အဲ့ဒီယုံနာခန္ဓာပေါ်မှာနှစ်သက်မှုတွေ့တာမှုကန့်ညင်မှုဆိုတဲ့တဏှာလောဘရှိသေးရဲ့လားအဲ့ဒီတဏှာလောဘကိုပယ်နိုင်သွားပြီဆိုရင်နောက်ကဆင်းရဲပြီးမငြိမ်ဘူးလားကဲនិရောဓပစ္စာဟုတ်တယ်မို့လားအဲ့ဒါကြောင့်မို့ဘုန်းကြီးတို့ယောဂီများဒီအမှန်တရား၄ပါးကို သိအောင်ဆိုရင်ဒီတတိပဋ္ဌာန်ဆိုတဲ့မဲ့ခင်အကျင့်မြတ်တရားတွေကိုရိုးရိုးသေးသေး ကျင့်ကြံပွားများအားထုတ်ဖို့မလိုဘူးလားအဲဒီလိုပွားများအားထုတ်မှဆင်းရဲကိုဆင်းရဲလို့အမှန်တန်မသိနိုင်ဘူးလားအဲလိုသိမှဆင်းရဲကိုလွတ်ချင်တာဟုတ်တယ်မို့လားအဲလိုမဟုတ်ရင်ဘုန်းကြီးတို့ယောဂီများဆင်းရဲကလွတ်ကိုမလွတ်ချင်ဘူးလောကီဘုံဝယ်တာယာဘွယ်ဟု တွေ့တာလေညာဝေနေများတို့တရားသံဝေရမစေဟုရပါစေဟု တွင်တွင်ဒုက္ခဥစွာပြ၏ မြတ်စွာဘုရားကဒုက္ခသစ္စာကိုဥစွာဟောတယ်ဆိုတာကတံဝေကဉာဏ်နေဖြစ်စေခြင်းလို့ဘာတွေဖြစ်စေခြင်းလို့လဲအေးတံဝေကဉာဏ်နေဖြစ်စေခြင်းလို့ဘုန်းကြီးတို့ယောဂီညာဒီခန္ဓာ၅ပါးတရားကြီးဟာဘာသစ္စာလဲလဲဒုက္ခသစ္စာတဲ့ဤတံကိုပဏာဘေကဝေဒုက္ခရိယသစ္စာတဲ့ဘုန်းကြီးတို့ဓမ္မစကြာဒေသနာတော်ကြီးပေါ်မှာမြတ်စွာဘုရားဟောတာ ဒေကဝေဟံတော်များအိုจิตတို့ဣဒံခောပန္နဤသုရတံသောတရားဒီကဒုက္ခအရိယာသစ္စံအရိယာတို့သိရသောခြင်းရဲ့အစဉ်အမှန်တရားပါပြီတည်းတဲ့အရိယာတို့သိတဲ့ခြင်းရဲ့အစဉ်မှန်လေးကပါရီလဲဆိုတော့ဇာတိပိဒုက္ခတဲ့ဘဝတိဖြစ်ရာခြင်းတည်းလေးဝါပฏิတန်တေနေရာခြင်းတည်းလေးဒုက္ခခြင်းရဲ့အစဉ်မှန်ပါပြီ ပဋိသင်္ဍေနေရတာရောချမ်းသာသလားဆင်းရဲသလားပဋိသင်္ဍေနေရတဲ့ဒုက္ခဘုန်းကြီးတို့ယောဂီများတကယ်မိမိရဲ့ဝမ်းကောင်းချင်းချင်းလေးထဲမှာ9လ10လမနေရဘူးလားနော်နေရအစာသစ်အိမ်ကိုခေါင်းပေါ်မှာရွက်ထားပြီးတော့အစာဟောင်းအိမ်ကိုဖင်ခုထိုင်ပြီးတော့မြောက်ကိုလေးငုတ်တုတ်မှိုင်းနေတယ်လို့ပဲ ဘုန်းကြီးတို့ဒီမှာအခုမှသာတော့ထောင်းထောင်းထောင်းထောင်းနဲ့အဲဒီကြီးဝမ်းထဲတုန်းကတကယ်မြောင်းဝင်လေးငုတ်တုတ်ထိုင်နေတယ်လို့ပဲရှင်ဘုရားဘုရားမြင်ရတာလေဆိုရုပ်ပုံလေးတွေကြည့်တာပေါ့ဘုန်းကြီးဒါလေးတွေကြည့်ထားတာပေါ့အဲဒီမှာဩမိခင်ဝမ်းကြတဲ့အချိန်မှာဒီလိုနေခဲ့ရတာပါလားဆိုတာဘုန်းကြီးတို့ဒါလေးကြည့်ပြီးသိရတာပေါ့အဲတော့မိခင်ဝမ်းကြတဲ့တွင်မှာတခါလေ6လ10လ တကယ်ကိုအစာသိအိမ်ကိုခေါင်းပေါ်မှာရွက်ထားပြီးအစာဟောင်းအိမ်ကိုဖင်ကူးထိုင်ပြီးတော့တခါလေမဲလိုက်ကျင်းချောင်းလာတဲ့ဒီဝမ်းကြတိုက်လေးထဲမှာကျင်းချင်းကြက်ကြက်ကလေးနေရတယ်ဆိုတာချမ်းသာလားဆင်းရဲလားဗျာဒါကြောင့်မို့ဇာတိပိဒုက္ခပရိသန္တိနေရခြင်းတိလေဒုက္ခဆင်းရဲပါပြီမြတ်စွာဘုရားကတော့သိနေတာလေဆင်းရဲတာလေသရပိဒုက္ခအိုရခြင်းတိလည်းပဲဒုက္ခဆင်းရဲလာပါပြီဟိုရတာရောဘာဖြစ်လဲ င်းရဲတယ်။အိုးလာပြီဆိုတဲ့အခါကျသွားခြင်းရသွားလို့ရသေးလား။ကိုသွားခြင်းတဲ့နေရာမသွားရတော့ဘယ်လိုနေလဲ။ဆင်းရဲတာ။ကိုသွားခြင်းတာမသွားရတော့ဆင်းရဲတယ်။ကိုကြည့်ခြင်းတာမကြည့်ရရင်လည်းပါဖြစ်တယ်။ကိုကြားခြင်းတာတွေမကြားရတော့လဲ။ဆင်းရဲလိုက်တာ။အမလီကြည့်ခြင်းတာမကြည့်ရလို့တဲ့။အဲဒီအဖိုးဖွားတွေကကြည့်ပြီဆိုရင်ဒီခါရဲဟိုကဘာလို့နိုင်ငံတော်အမြန်ကြီးပေါ်လာမှပဲထားတော့ ဒီဘီကခိုးအပ်ပြတာမသိမချင်းအဲ့ဒီရှင်လန်းကပ်ပြီးတော့တခါလဲကြည့်နေမျိုးလုံးကိုပုတ်လိုက်မျိုးလုံးဖြဲလိုက်ကြည့်လိုက်ဘုန်းကြီးအသက်အရွယ်ကြီးမှဒီလိုတီဗီရှေ့မှာတီဗီကြည့်ရင်းနဲ့သိတဲ့ပုဂ္ဂိုလ်ကြီးရှိဘူးလားအဖေကတီဗီကြည့်နေတာတီဗီကြည့်ရင်းနဲ့သိသွားတာလို့ပြောရင်ကဲအဖေအတွက်ဂုဏ်ယူကြံနဲ့ရှိသေးလား အမေက TV ကြည့်နေတာအ TV ကြည့်ရင်းတက်ဆက်ကျိုးသွားတာကဲဂုံယူစရာနှမ်းရှိသေးလားခင်ဗျားတို့အဲ့ဒီလိုအဖြစ်မျိုးမဖြစ်စေနဲ့အဲ့ဒါပဲကိုကိုကိုတခါနဲ့အဲ့ဒီအဖြစ်မျိုးမဖြစ်စေနဲ့အဲ့ဒီအဖြစ်မျိုးဖြစ်သွားရှက်စရာကောင်းလိုက်တာပြောတော့နေတယ်တရားစခန်းလဲဆယ်ရက်သွားပြီဘယ်ဆယ်ရက်စခန်းနဲ့သွားပြီအထုပ်ပွေပြီးသွားနေတာပဲပြီးတော့ဗာကြည့်ရင်းနဲ့ဟုတ်မလား ဆေးရုံတက်တယ်ဆေးရုံထဲမှာ TV ကြည့်ကြည့်ရင်းနဲ့အသက်ထွက်သွားရင်ခင်ဗျားတို့စဉ်းစားကြည့်ဘယ်သွားမလဲဆိုတာစဉ်းစားကြည့်အပယ်သွားဖို့ပဲလွတ်ကိုမလွတ်နိုင်ဘူးဒီအာယုံတွေကိုမြင်ပြီးဒီအာယုံတွေကြည့်ဒီအာယုံတွေပေါ်မှာကံကြီးရဲ့စိတ်နဲ့များကွယ်လွန်သွားရင်သွားပြီဘဝတော့သွားပြီအဲ့ဒါတတိရှိကြကိုမိဘတွေကို ဟာဖေရပါကြိုက်တယ်မေရပါကြိုက်တယ်ပြင်းနေမှာဆိုလို့ဆိုပြီးတော့အဲ့ဒီတီဗီပါတဲ့အခန်းမှာငားနေမကောင်းတာတောင်တီဗီပါတဲ့အခန်းမှာငားငားပြီးတော့အဲ့ဒီမှာတီဗီကြီးပြသူကတော့သူ့ကြံတဲ့သူကသူတို့ကြာကြာလေးဒီနေ့မနေနိုင်မနေနိုင်တော့ဒါကြီးလူနာကြီးတီဗီနဲ့ပြစ်တာသူတို့ကတော့ပြစ်ထားရအောင်လုပ်တာလေကိုယ်လည်းလုပ်เสียရှိတာလုပ်အောင်ဆိုပြီးဒါပေမဲ့လို့ဒီတီဗီကြည့်ရင်းနဲ့ဒါဒီအာယုံတွေဆွမ်းလန်းပြီးတော့သွားရင် ကဲသူ့ဘဝတွေစဉ်းစားကြည့်ဝမ်းသာစရာလားဝမ်းနည်းစရာလားဝမ်းနည်းစရာဝမ်းနည်းစရာကြီးကိုဘုန်းကြီးတို့ဒါလူပုဂ္ဂိုလ်တွေမဆိုထားနဲ့ယဟန်တော်ပုဂ္ဂိုလ်တွေတောင်မှယဟန်ပုဂ္ဂိုလ်တွေတကယ်ပုဂ္ဂိုလ်ကြီးတွေအဲ့ဒီမှာစေယုံတက်လို့သွားပြီးတော့စေယုံလေးပါးတွေသွားပြီးတော့ဘုန်းကြီးတို့သွားပြီးမေးတယ်သွားကြောတယ်အဲ့ဟာတွေကိုကြည့်ပြီးတော့ဘုန်းကြီးကတော့ကြက်ချင်တယ်ကြိုက်မကြိုက်ရင်လည်း ရှင်ဗျာဒီအချိန်ဟာတရားနှလုံးသွင်းရမယ့်အချိန်ပါဗျာဘုရားတော့လျှောက်တာပဲဆရာတော်ကြီးဗျာဒီအချိန်ဟာတရားနှလုံးသွင်းရမယ့်အချိန်ပါဗျာကိုယ့်အတွက်အချိန်လေးနိကနေပါပြီဗျာအချိန်ဟာများများမရှိတော့ပါဘူးအဲတော့များများမရှိတော့တဲ့အတွက်ကြောင့်ဒီအချိန်ဟာတရားနဲ့နေရမယ့်အချိန်တရားကိုသာနှလုံးသွင်းရမယ့်အချိန်ပါဗျာအဲ့ဒီလိုဘုန်းကြီးကတော့တတိပေးလျှောက်ထားတယ်စိုက်ခြင်းလဲခြင်းမစိုက်ခြင်းလဲနေတယ် အဲ့တော့ဘာလုပ်လဲဆိုဘုန်းကြီးလာတယ်လို့ကြားလိုက်အဲဒီဗီပိတ်ပိတ်ရောကုန်ရဘုန်းကြီးလာမလို့ကြားလိုက်ရင်ဒီဗီကြီးပိတ်ခွဲဒီဗီကြီးကွယ်တာကဲဘုန်းကြီးလာတဲ့အခါဘုန်းကြီးပြောမှဆိုလို့ဒါကြောင့်မို့အဲဒီလိုပြောကြကြည့်လို့ပြောတယ်ဆိုရင်ဒီတိုင်းလေးသတိပေးရင်ကနယာနာမိတ္တလားပပမိတ္တလားကဲမိမိတို့သေကံလေးသေးသေးချင်းမကြမ်းမှလို့ ဝေဒနာရပြီးစိတ်ယုံပေါ်မှာတင်ထားတယ်တင်ထားတဲ့အခြေမျိုးများအဲ့ဒီဟာလေးကိုကိုယ့်ကကိုယ့်ရဲ့လူမှုတမ်းမှုလေးတွေတတိယနော်ဘာတွေလူထားတယ်ဘယ်မှာဘာတွေလှုပ်ထားတယ်ဖျားတဲထားတယ်ကြောင်းဆောက်ထားတယ်အထင်းလေးခင်းထားတယ်ဝါစုသင်္ကန်းလေးကတ်ထားတယ်မေအဖေအဲ့လိုလေးတတိပေးပေးနေရင်အဲ့ဒါကလျာဏမိတ်တာဒီလိုမဟုတ်ဘဲနဲ့အမေအမေအမေစိတ်တဲ့မင်းသားလေး ဆင်ကျင်တဲ့မြင်သမီးလေးဆိုပြီးတော့အဲ့ဒါ TV ဖွင့်ပေးရင်အဲ့ဒါကလျာဏမိတ်တာလားဘာပမိတ်တာလားဘာပမိတ်တာအောက်ဆွဲချနေတာဘယ်ကိုဆွဲချနေတာအောက်ကိုဆွဲချနေတာတတိရှိကြနော်ကိုမိဘတွေမကြမ်းပါတဲ့အခါမှာဆေးရုံတင်ထားတဲ့အခါမျိုးနဲ့တတိရှိကြကိုယ့်အကူကုသိုလ်တရားလေးတွေကိုပဲတတိဖော်ပေးရတယ်တရားလေးတွေနာနိုင်အောင်နာကျင်အောင်လုပ်ပေးရတယ် ဒါကြောင့်မို့သရာပိဒုက္ခအိုရတာလည်းပဲချမ်းသာသလားဆင်းရဲသလားထိုင်ရင်ထိုင်ရကနေထခြင်းနဲ့မထနိုင်ရင်ချမ်းသာရလားဒါမချမ်းသာဘူးဆင်းရဲတာကဲဘုန်းကြီးတို့ဒီမှာရရကနေပြန်ထိုင်ခြင်းနဲ့ထိုင်လို့မရဘူးတော်တော်ပင်ပင်ပန်းပန်းသူ့ကိုလုတ်ကန်ယူပေးရမထိုင်နိုင်တာလည်းပဲချမ်းသာသလားဆင်းရဲသလားဆင်းရဲတာအဲ့ရကနေပြီးတော့ထားတယ်ကိုယ့်ဟာကိုယ်ထနိုင်ပြီမထနိုင်တော့ဘူးဆိုရင်ဘယ်လိုနေလဲဆင်းရဲတာပဲ ဒါကြောင့်မို့ဒီအိုဒုက္ခနာဒုက္ခတွေကလည်းပဲဆင်းရဲတာပဲဟုတ်တယ်မို့လားဒီစားကျင်တာလေးမစားရဘူးသွားကျင်တာလေးမသွားရဘူးချစ်ကျင်တာလေးမချစ်ရဘူးမြင်ကျင်တာလေးမမြင်ရဘူးကြားကျင်တာလေးမကြားရဟောနားကမကြားဘူးဆိုမှလေသူများပြောတာတိတိကျကျတာပဲကိုဘက်ကပြောနေပြီဆိုရင်နားလေးနားကိုလက်ကလေးကာကာပြီးတော့နားထောင်တာမလုပ်တာပါနဲ့လက်ကလေးကာကာပြီးတော့ ဟိုဘက်ကပြောတာကိုသူကသူ့စီကိုလက်ကလေးကာထားအတန်လေးရဒီထဲမှာလက်ကလေးအုပ်လက်အုပ်တွေကဝင်လာပြီးသူ့နားထဲဝင်အောင်မို့လက်ကလေးကာထားပြီးနားထောင်လာကဲဟိုကသူမသိအောင်အမေမသိအောင်အဖေမသိအောင်ဟိုဘက်တိုးတိုးပြောနေတာကိုသူကနားလေးကာပြီးနားထောင်နေတယ်မကြားချင်မသိချင်တဲ့ဟာကြကြားချင်နေတာအဲ့ဒီကြားချင်တဲ့အတန်းနဲ့မကြားရရင်ချမ်းသာသလားဆင်းရဲသလားသရပိဒုက္ခဗျာတိပိဒုက္ခနာရတာရောချမ်းသာသလားဆင်းရဲသလား ကဲနာခြင်းတရားတွေကတော့ထူးပြောပြတော့မလိုပါဘူး။မရဏံပိဒုက္ခတဲ့သိရတာရောဘယ်လိုနေလဲ။ဆင်းရဲတာပဲတချို့ကအသက်ထွက်သွားတယ်။ဆရာတော်ဗျာတဲ့ဘာမှမခံစားမရပါဘူးတက်တော့တက်တာလေးပါတဲ့။တက်တော့တက်တာလေးပါတဲ့။သွားစမ်းကြည့်သမ်းပါလားလက်စမ်းကြည့်လိုက်ချွေးစည်းတွေကိုပေါအောင်။နှစ်ဖူးလေးနဲ့သွားစမ်းကြည့်သမ်းချွေးစည်းတွေကိုပေါအောင် ချွေးစည်းတွေထွက်နေတယ်ဆိုတာကဘလို့သိလဲဆိုသွားစမ်းကြည့်လိုက်ရင်ကတ်စည်းကတ်စည်းနေရင်အရေတွေထွက်တာလားအစီပေါက်နေတာဒီအသက်ကလေးထွက်ဖို့အတွက်ဘလောက်ပင်မဆင်းရဲစွာဒုက္ခစားရတယ်ဆိုတာဒီမှာသက်တည်ပြရတယ်သူ့ရဲ့အသားရည်ကိုကန်ကြည့်လိုက်လက်ကန်ကြည့်ကြည့်နှစ်ဖူးကန်ကြည့်ကြည့်ကန်ကျင်တဲ့နေရာကန်လိုက်အစီထွက်နေတယ်ဒီအသက်ထွက်ဖို့အတွက်အဲ့ဒီမှာတခါနဲ့ပင်ပင်ပန်းပန်းဆင်းဆင်းရဲရဲခံစားရတာ ဒါကြောင့်မို့မရဏံပိဒုက္ခလို့မြတ်စွာဘုရားဟောတာသိရတာလည်းပါတယ်လေဆင်းရဲတာပဲမသေးခင်စัจ जा မှာဒီသားဒီသမီးတွေနဲ့ဒီမီးတွေနဲ့တောကာရီပရိဒေဝါရီကိုဆင်းရဲစိတ်ဆင်းရဲတွေမခံစားရဘူးလားဥပါယသတခါတရံမှာပူလောင်လိုက်တာတကယ်ကိုပြင်းပြင်းထန်ထန်ပူလောင်တာဟေးအဲ့ဓာတွေကလည်းပဲချမ်းသာသလားဆင်းရဲသလား အပိယဟိတံပယောကောဒုက္ခောပိယဟိဝေပယောကောဒုက္ခောမချင်းမနစ်တဲ့အပ်သောပုဂ္ဂိုလ်တွေနဲ့ဘုန်းကြီးတို့ဒီမှာ အတူရှင်တွဲပြီးနေရခြင်းဟာလည်းပဲဒုက္ခဆင်းရဲတာပဲတဲ့ချစ်ခင်နှစ်သက်တဲ့ပုဂ္ဂိုလ်တွေနဲ့ကိုယ်ကွင်းနေရခြင်းဟာလည်းပဲပါတယ်လေဆင်းရဲတာပဲနောက်ဆုံးမြတ်စွာဘုရားကဘာပြောလိုက်လဲဆိုတော့ယံပိဋ္ဌာနလဘတိတံပိဒုက္ခံတဲ့လူကျင်တာမရတာလေဆင်းရဲတာပဲ လိုချင်တာမရရင်ပါတယ်လေဆင်းရဲတယ်ကိုဖြစ်ချင်တာမရရင်လည်းဆင်းရဲတာပဲလိုချင်တာမရရင်လည်းဆင်းရဲတာခုဘုန်းကြီးတို့ယောဂီများဉာဏ်စဉ်တရားလိုချင်တယ်မလိုရင်မရမရရင်ဆင်းရဲတာကိုရှိရပုဂ္ဂိုလ်ပါသွားပြီဆိုရင်ကိုပဲမျက်စိမျက်နှာပြည့်မစားနိုင်မတော့နိုင်အစားတွေများပြည့်ကြံရကောင်းမလားတစ်စက်နေရကောင်းမလားပြန်သွားရင်လည်းအိမ်ကဉာဏ်စဉ်မရခဲ့ဘူးလားလို့မေးလိုက်ရင်သွားပြီအဲဒီမှာအဲ့ဒီလိုအမေးခံရမှာအကြောက်ဆုံးပဲသူတို့ အဲဒီအမေးခံရမှာအကြောင်းဆုံးပဲအဲ့တော့ဒီမှာဆက်နေရင်လည်းနောက်တစ်ပတ်ဒီမှာသိကြပါမလားအဲ့တော့ကိုဖြစ်ချင်တာကိုလိုချင်တာဘာပဲဖြစ်ဖြစ်ပေါ့လေလောကပဲဖြစ်ဖြစ်ပညာရေးပဲဖြစ်ဖြစ်ကြီးပွားရေးပဲဖြစ်ဖြစ်ကိုလိုချင်တာမရရင်အဲ့ဒီပုဂ္ဂိုလ်ချမ်းသာသလားဆင်းရဲသလားအဲနောက်ဆုံးမြတ်စွာဘုရားကတန်ခိတ်တေနပင်စုပါဒာနဲ့ခန္ဓာပိဒုက္ခ အကျဉ်းအပြည့်ပြောရမယ်ဆိုရင်ကွာတဲ့ခန္ဓာ၅ပါးရလာရင်ဒုက္ခသစ္စာပဲ။ဘာရလာရင်လဲ။အခုဘုန်းကြီးတို့ယောဂီများကခန္ဓာဘယ်နှပါးရတာလဲ။ဒါကြောင့်မို့ဘာသစ္စာကြီးရတာလဲ။အေးဒါလေးကိုဘုန်းကြီးတို့ကျေးဇူးရှင်မာသီဆရာတော်ဘုရားကြီးကလေဆောင်ပုံလေးတွေပေးထားတယ်။ကဲဒါလေးတွေဆိုကြည့်အောင်။ဖြစ်ဩသေးရေဖြစ်ဩသေးရေဆိုရင်ဆွေး ငိုကြွေးကိုနာခြင်းဖြစ်အိုသေးရေးတို့ရင်ဆွေးငိုကြွေးကိုနာခြင်းနှလုံးမသာစိတ်ပြင်းစွာပူရာဆင်းရဲပင် နှလုံးမသာစိတ်ကျင်းစွာပူရာဆင်းရဲပင်မိမိရဲ့စိတ်နှလုံးမသာယာမှုစိတ်ဆင်းရဲမှုတွေဆိုတာလည်းပဲချမ်းသာသလားဆင်းရဲသလားမုန်းတာနှင်တွဲချစ်တာကွဲဆင်းရဲအမှန်ပင် မုံတံနှင်တွဲฉิตาကွဲရှင်ရဲ့အမှန်ပင်မရတာလိုဒုက္ခဆိုတို့တို့ပြောရလျင်မရတာလိုဒုက္ခဆို တူတူပြောရလျင်ဆွေလန်းနိုင်ရာငါခန္ဓာသစ္စာဒုက္ခပင်ဆွေလန်းနိုင်ရာငါခန္ဓာသစ္စာဒုက္ခပင် စွမ်းလန်းနိုင်တဲ့ဒီခန္ဓာ၅ပါးကြီးရထားပြီဆိုရင်ဗာသစ္စာရတာလေဟေးဒုက္ခသစ္စာကြီးရတာဒီဒုက္ခသစ္စာကြီးဒီဒုက္ခကြီးရဖို့အတွက်ဘာကြောင့်ရတာလဲဆိုရင်သမှုရိယကြောင့်ဘာကြောင့်လဲသမှုရိယကြောင့်သမှုရိယတဏ္ဍဆိုတာကယံယံတဏ္ဍဘောနောဘဝိကာတဲ့ယံယံတဏ္ဍအကျင့်နှစ်သက်သာယာဆာလောင်တောင့်တတတ်တဲ့တဏ္ဍသည် ပောနောဘဝိကတဖန်ဘဝအသစ်ကိုဖြစ်စေတယ်တဏှာကဘာကိုဖြစ်စေတယ်ဘဝအသစ်ကိုဖြစ်စေတယ်အခုခင်ဗျားတို့နောက်ထပ်ဒီဘဝကနေနောက်ထပ်ဘဝရမယ်နောက်ထပ်ဘဝရမယ်နောက်ထပ်ဘဝရအဲ့ဒါဘာကြောင့်ဘဝတွေရနေတာတဏှာရှိလို့ဘာရှိလို့လဲတဏှာရှိလို့ဘဝတွေရနေတာတဏှာရှိနေသမျှတော့ခင်ဗျားတို့ဟာနောက်ထပ်ဒီဘဝကြီးဒီဘဝဒီခန္ဓာဒီနေရာတွင်ပြည့်ရှင်ပါတယ်ဘုရားဆိုရုံနဲ့ရပါမလား ဒါလေးဆူတောင်းနေုံနဲ့ရောရပါမလားဟေးအဲ့ဒီဒီသမှုရိယတဏှာကိုအပြတ်ဖြတ်နိုင်မှာဟုတ်တယ်မို့လားဒီသမှုရိယတဏှာကိုအပြတ်ဖြတ်နိုင်မှာဒါကြောင့်ယံယံတဏှာဘောနောဘဝိကဟောဒီအကျင့်နှစ်သက်တဲ့တာယာတဆာလောင်တတ်တဲ့တဏှာအဲ့ဒီတဏှာဘောနောဘဝိကတဖန်ဘဝအစ်ကိုဖြစ်သေးတယ်တဏှာရှိနေရင်တော့နောက်ထပ်ဘဝအစ်ဖြစ်နေမှာပဲဘဝအစ်ဖြစ်နေပြီဆိုရင်ဗာပစ္စာရနေတာလေ ဒီဒုက္ခသစ္စာရနေမှာပဲဒီဒုက္ခသစ္စာကြီးကိုခွင့်ရမလိုချင်တော့ဘူးဆိုရင်အဲ့ဒီဒုက္ခဆင်းရဲတာကို အမှန်တိုင်းသိအောင်လုပ်ဖို့မလိုဘူးလားဆင်းရဲတာကိုဆင်းရဲမှသိပြီဆိုရင်ဒီတဏှာသမှုတွေကမပယ်နိုင်ဘူးလားပယ်နိုင်ပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဆင်းရဲမငြိမ်းဘူးလားငြိမ်းပြီအဲ့တော့ဖြင့်ဒီဆင်းရဲငြိမ်းချင်ရင်ဘုန်းကြီးတို့ယောဂီများ မေတ္တာသစ္စာမေခင်တရားတွေကိုပွားရအောင် ဘာတွေပွားရမလဲဒီကနေ့ခွန်ကြီးတို့ယောဂီများရှင်မင်းဝန်သာသနာရိပ်သာလာပြီးတော့တတိပံတရားတွေပွားနေတယ်မေခင်တရားတွေပွားနေတယ်ဆိုတာဒီအမှန်တရားတွေသိကျင်လို့ဘာတွေသိကျင်လို့လဲဒီအမှန်တရားတွေသိဖို့အတွက်ဟာဒီမေဃသစ္စာမေခင်တရားတွေနံပါတ်1မပွားရဘူးလားပွားလို့ရုပ်သဘောနာမ်သဘောအဖြစ်ပြက်သဘောတွေကောင်းကောင်းမြင်ပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာဆင်းရဲတာကိုအမှန်တိုင်းမသိဘူးလား အဲ့ဒီလိုဒီယုံနာကြီးရဲ့ဆင်းရဲကိုအမှန်သိပြီဆိုရင်တဏှာသမှုရိယကို မပယ်နိုင်ဘူးလားတဏှာလောဘကိုမပယ်နိုင်ဘူးလားပယ်နိုင်ပယ်နိုင်ပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဆင်းရဲမငြိမ်ဘူးလားညိရောတာမဆိုင်ဘူးလားဒါကြောင့်မို့ဘုန်းကြီးတို့ယုံနာဆင်းရဲကိုဆင်းရဲကိုအမှန်တိုင်းသိရမည်သိအောင်ရှုရမည်သိအောင်မလုပ်ရမှာရှုရဆိုတာမဲခင်တရားတွေပွားတာဘာတွေပွားတာလဲ အဲသိအောင်ရှုရရှုမှသိပြီမရှုဘဲနဲ့သိပါမလားမသိဘူးမရှုဘဲနဲ့တော့ဒီမသိဘူးရှုမှပဲသိမယ်သိမှလည်းပဲဘုန်းကြီးတို့ယောဂီများပယ်နိုင်မယ်သိပြီဆိုတော့ဒီပုံမှာကန့်ညစ်မှုရှိဦးမလားဆင်းရဲမှသိပြီဒါကြီးအဖြစ်ကြီးမှလည်းသိတယ်မကောင်းမှလည်းသိတယ်မကောင်းမှသိပြီဆိုရင်ဒီပုံမှာကန့်ညစ်မှုဆိုတာရှိပါမလား တယောက်ပေါ်မှာတယောက်တွေ့တာနေတယ်ဆိုတာအပြစ်မြင်လို့လားအနှစ်ထင်လို့လားတကယ်တမ်းတယောက်နဲ့တယောက်အနှစ်ကိုပယ်ပြီးတော့အပြစ်တွေမြင်လာကြပြီဆိုရင်တယောက်ပေါ်တယောက်ကျင်နာမှုကြီးပြေးနိုင်ပါဦးမလားကျင်နာလည်းမပြေးနိုင်ဘူးတယောက်တယောက်တယောက်မျက်နာကိုတယောက်ကြည့်ချင်စိတ်တောင်ရှိသေးရဲ့လားဒီကနေ့ဘုန်းကြီးတို့သတင်းစာတွေဖတ်လိုက်ရင် နေ့စဉ်နေ့တိုင်းသင်ခွဲမရကွဲနေတိုင်းပါတယ် ဒါတယောက်နဲ့တယောက်ပါကိုလေအနှစ်ထင်လို့လားအပြစ်မြင်နေလို့လားအပြစ်မြင်ပြီဆိုရင်ပယ်နိုင်သလားမပယ်နိုင်ဘူးလားဖြတ်နိုင်သလားမဖြတ်နိုင်ဘူးအပြစ်မမြင်သေးရင်တော့ဖြတ်နိုင်ပါမလားလုံးဝမဖြတ်နိုင်ဘူးလုံးဝမပယ်နိုင်ဘူးသူ့ပေါ်မှာအကောင်းတယ်ထင်ပြီးကန့်ညိနေသေးတာလေဒါကြောင့်မို့ဘုန်းကြီးတို့ယောဂီများဒီဆင်းရဲကိုဆင်းရဲလို့အမှန်တိုင်းသိရမယ်သိအောင်လည်းပဲရှုရရှုမှလည်းပဲသိမယ်သိပြီဆိုရင်ကန့်ညိမှုရှိပါအောင်မလား မငြိတော့ဘူးဆိုရင်ဆင်းရဲမငြိဘူးလားအဲ့ဒီဆင်းရဲငြိမ်းတာနိရောဓသစ္စာပဲဘာသစ္စာလဲကဲဆိုလိုက်အောင်ဒါလေးဆိုပြီးရင်ဘုန်းကြီးတို့ယောဂီများတရားသိမ့်နေတယ်နော်ယုံနံဆင်းရဲကိုဆင်းရဲဟုအမှန်တိုင်းသိရမည်သိအောင်ရှုရမည်ရှုမှသည်သည် တိမမညိသည်မညိမဆင်းရဲငြိမ့်ညီဆင်းရဲငြိမ့်မှချမ်းသာသည်ယုံနံဆင်းရဲကိုဆင်းရဲဟုအမှန်တိုင်းသိရမည်သိအောင်ရှုရမည် ရှုမှသိသည်သိမှမငြိသည်သိပြီဆိုရင်ဘာဖြစ်လဲမငြိတော့ဘူးဆိုရင်အဲ့ဒီပုဂ္ဂိုလ်ဆင်းရဲမငြိဘူးလားသူ့အတွက်ပူဇော်လိုသေးလားသူမလာသေးလို့မျှော်စရာလိုသေးလားသူ့အတွက်ပြင်ဆင်ပေးရတဲ့ဒုက္ခတွေအလုံးမကင်းဘူးလားကဲမငြိတော့ဘူးဆိုရင်ဆင်းရဲမငြိဘူးလားဒါကြောင့်မငြိမှဆင်းရဲငြိမ့်ကြီး ဆင်းရဲငြိမ်းမှချမ်းသာသည်ဘုန်းကြီးတစ်ခေါက်ချပေးဦးမယ်ယောဂီတို့ကနှစ်ခေါက်ထပ်ဆိုရမယ်နော်ယုံနာဆင်းရဲကိုဆင်းရဲဟုအမှန်တိုင်းသိရမည်သိအောင်ရှုရမည်ရှုမှသိသည်သိမှမငြိသည် မညိမှဆင်းရဲငြိမ်းကြီးဆင်းရဲငြိမ်းမှချမ်းသာသည်ိမမငြိသည်မငြိမဆင်းရဲငြိမ်း ဆင်းရဲငြိမ်းမှချမ်းသာသည်နောက်တစ်ခါသိအောင်ရှုရမည် အဲဒီလိုဘုန်းကြီးတို့ယောဂီများဒီသစ္စာတရားတွေကိုကိုယ်တိုင်ဉာဏ်နဲ့ရှုမှတ်ရဲ့ဝိပဿနာဉာဏ်နဲ့သိသွားမယ်။အဲဒီကတဆင်အရိယာမဉဏ်နဲ့သိသွားမယ်ဆိုရင်အဲ့ဆင်းရဲတွေအလုံးမငြိမ်းနိုင်ဘူးလား။အရိယာမဉဏ်နဲ့မသိသေးသေးတော့ဖြင့်နောက်ထပ်သံတရာထဲမှာမလဲနိုင်ဘူးလား။လဲနိုင်တယ်။ဒုက္ခသစ္စာဆိုတာက ပိုင်းခြားသိရမယ်တရားပဲဟုတ်တယ်မလား။ သမုဒိယသစ္စာဆိုတာကပယ်ရမယ့်တရားပဲပယ်နိုင်ဖို့ဆိုတာသိမှပယ်နိုင်တာမသိရင်ပယ်နိုင်မှာမလားဒီအဲ့ဒါသိမှပယ်နိုင်တယ်ဒီသမုဒိယဆိုတဲ့တဏှာလောဘပယ်နိုင်ရင် အကြောင်းတဏှာတွေချုပ်သွားရင်နောက်တဲ့အကျိုးဆင်းရဲလာပါဦးမလားဘဝတည်းမရတော့ဘူးဆိုတဲ့အတွက်ဆင်းရဲမငြိမ်ဘူးလားအဲ့ဒီဆင်းရဲငြိမ်မှုတွေမပွားရဘူးလားမေဃတစ္ဆာပွားပါပွားမှသိမယ်သိမှမငြိမယ်မငြိတော့မှဆင်းရဲငြိမ့်မယ် အဲ့ဒီဆင်းရဲငြိမ်းတာချမ်းသာပဲဟုတ်တယ်မို့လားနိရောဓသစ္စာအဲ့ဒီလိုအရိယာမဉ္ဇဉ်နဲ့မရသေးရင်တော့တန်တရာထဲမှာဘာဖြစ်ရအောင်ပါလဲဒါကြောင့်သတုံနာရိယသစ္စာနာယထာဘုဒ္ဓအဋ္ဌသနာခုနာဘုဏတန်တာရံဒီတတ္တတန်တာရအတာဂရိဘဝတော်သူတော်ဥစ္စယရဏခုနာပါလက်ကင်ထား၍တရားမှီခိုလျက်ကြီးညိုလေးရှိကြကုန်သောဥတရားနာပရိသတ်ပေါင်းသူတော်ကောင်းတို့ သတုံလံသင်္ချာအာဖြင့်လေးပါးအရေးတွေ့ရှိကြကုန်သော အရိယသစ္စာနာမဖောက်မပြန်အမှန်စင်စဉ်အနှစ်သာရဓမ္မအမြူတေဆိုပေရညာအရိယသစ္စာတရားတို့ကိုယထာဘူတံအကြောင်းအကျိုးခြေခံနှင့်ဟုတ်မှန်သည့်အတိုင်းအထာတနာမောင်ဝိဇ္ဇာပိခာမေးချက်လွှမ်းမိုးခြင်းကြောင့်ဉာဏ်စမလင်းထိုးထွင်း၍မသိမမြင်နိုင်ခြင်းကြောင့် တတကြီးကြီးငယ်ငယ်ရွယ်ရွယ်ဆာဆာလူနာမြမတ attva များတို့သည်သန္တာတာဂရေကံမမြင်လားမမြင်စကားစဉ်မဆုံးပွဲကျဲကျင်တိုင်းကျဲ၍နေသောသန္တရာပင်လေဘုံနေလောကရဲ့အတွင်း၌ပုဏ္ဏပူဏံဟိုးကိုရောက်ဒီကိုရောက်ကမောက်ကမခုန်ဆိုင်၍မုံတိုင်းကြီးမှုရင်ဟန်တုံ့ပြန်ပန်ပန်သာလျင် သန္တာရတိစုံကြီးတပံဆာကြီးတက်လက်ရွဲ့လိုရွဲ့ဆောင်းလိုဆောင်းမောင်းနှင်းတိုင်းကြေးလွှာ၍တဘာဝတမောမောနှင့်နေမျိုးချင်းလေကနေကြရလေကုန်တည်း စောင့်တင်းရတဲ့သီလကုသိုလ်တွေတရားတော်ယုတ်သေးစွာနာကြားကျင့်ပွားအထုရတဲ့ဘာဝနာကုသိုလ်တွေခွင့်ရယောဂီများရဲ့တန်တာမှမရှိကြဘူးလားအဲဒီကုသိုလ်စုစုတွေကိုမိဖမှာစံပြီးဝိနည်းများကိုမြတ်တမ်းပေးဝေကြမှာဖြစ်ပါလေဒါကြောင့်ပဋိဒါနပတ္တနုမောဒနာပြုနိုင်ဖို့အတွက်ဘုန်းကြီးကတပါးတွင်လူရန်ထားတဲ့ကုသိုလ်ရှင်များစီရင်လေးကိုခွင့်ဖတ်ချပေးပါမယ်။သာဝရသံဃာပရိသတ်ရဲ့လူရှင်များနဲ့ ကိုစော်လင်းမဆန်လီတို့အတွက်3000ကျပ်ထွန်ကြည်တို့ပြည်ပြည်လူမိသားစု3000ကျပ်ဒေါတန်တင်သားကိုမြင့်ဝေခကိုရှင်းနဲ့2000ကျပ်အောင်လူစောတဲ့မောင်တဲဦးမောင်နဲ့2000ကျပ်မိခင်ကြီးတော်အောင်အားရည်စု၍မဆုစီတဲ့2000ကျပ်စံမြင့်တော်စိန်ချင်းနဲ့1000ကျပ် ဦးကျော်ကိုကျော်လင်းမအီချိုးတဲ့3000ကျပ်ဦးတင်ဝင်းတို့ကြည်ကြည်သိန်း9000ကျပ်ဦးအောင်ထွေးတော်ရင်စိန်1000ကျပ်ဦးစိန်တန်းတော်တန်းရင်းမိသားစု1000ကျပ်ဒေါ်ထေဝင်းမိသားစု1000ကျပ်ဦးကလျာဏ1000ကျပ်ဒေါက်တာအောင်ကျော်မိုးတဲ့မမြတ်စန္ဒီကျော်တဲ့3000ကျပ်ဦးစီသူတဲ့ဒေါ်စိန်ဟန်းတဲ့1000ကျပ်ဒေါ်စန်း1000ကျပ် မောင်ကောင်းမြတ်ချိုးလွင်3000ကျပ်ဒေါ်တန်းကြီးမိသားစု9000ကျပ်မောင်အထူးအောင်9000ကျပ်မေတော်ကြီးဒေါ်တန်းတန်း၈လပြည့်အားရည်စူး၍ဥအောင်မုံမိသားစု1000ကျပ်ဒေါ်သန်းတင်မိသားစု1000ကျပ်ဒေါ်ဓမ္မနန္ဒီ1000ကျပ်ဖခင်ဥကျော်တွန်း၃နှစ်ပြည့်အားရည်စူး၍ဥကျော်ညွန့်ဒေါခင်ဆွေကြီးမိသားစု9000ကျပ်ဖခင်ဥကျော်တွန်း၃နှစ်ပြည့်အားရည်စူး၍ဒေါချင်းရွှေနှင့်သာသမီမြေတစုမှ3သိန်းကျပ် ကုတံအေးတော်ကြည်ချင်းမိသားစုတသောင်းကြတော်ချင်းရွှေတသောင်းကြတော်တန်တာမျိုးတသောင်းကြကိုတန်းလွင်မခင်စောနှင့်မိသားစုတသောင်းကြတော်ဥဒရာထေရီ9000ကြကုအေးရွှေတော်စမ်းမြမိသားစု9000ကြနဗမိဘများရည်စူ၍တော်သူရမစာရီတဲ့တသောင်းကြနသောဒနာရာမှာရွှေမင်းဝန်ဘက်ဆောင်အလူရှင်များတဲ့စောဦးတော်ဖြစ်ပြဝင်းမိသားစုမှာစွမ်းဆန်တော်6ဧ တသိန်း8000ကျပ်တန်ဖိုးငွေတသိန်း8000ကျပ်ဒေါ်တန်းကြည်မိသားစုပက္ခုအတွက်1000ကျပ်တင်အမိုးအတွက်1000ကျပ်ဒေါ်တန်းနဲ့ဆွမ်းပရိသာပင်1000ကျပ်အဆောင်မှုတို့ပညာစာရီပေကုလန်းလူတော်3သိန်းကျပ်နောက်သားတဲ့ခိုင်သားတဲ့နိုင်ချန္တာဝင်းဆွမ်းပရိသာပင်1000ကျပ်တန်းနိုင်ချန္တာဝင်း ဖခင်ဥကြုံတော်အာယေစုရဲ့ဒေါချင်းရွှေမိသားစုရင်မီးသေးလူတော်အတွက်တသိန်းကျပ်ဒေါ်ထွေအာယေစုရဲ့ဒေါခင်မေရီဒေါ်ချူချူတင်အမိုးအတွက်တသိန်းကျပ်ဒေါ်ငိမ့်တင်ဘက်စုံအတွက်တသောင်းကျပ်ဒေါခင်မြရီရင်မီးအတွက်9000ကျပ်စင်ဥစဉ်ကျပ်ဒေါ်ကျင်ဟုံးဘက်စုံအတွက်တသိန်းကျပ်ဒေါ်ယန္နာဘက်စုံအတွက်တသောင်းကျပ်ဒေါ်ရှုခင်9000ကျပ်ဒေါ်မဖြူ2000ကျပ် ဒေါ်လကျင်မိသားစုရှိပရိသာပဲ2000ကျပ်ဥထွန်းနွယ်ဒေါ်ရင်ရင်ဆုံးမိသားစုနှစ်ယောက်နေယောဂီကျောင်းဆောင် တတရအချိန်မြောက်350စုစုပေါင်း330ကျပ်နဖက်မိဘများကြီးစု၍ဒေါ်သူရမစာရီသွမ်းပရိသာပင်အတွက်1000ကျပ်နောက်ဆိုလာမီးတိုင်းအလို့ရှင်များတယ်ဆိုလာမီးတိုင်းဆိုတာဘုန်းကြီးတို့ကောဗနာရမရှိမင်းဝန်သာသနာရေးတာ တောရိပ်သာကြီးဟာဧကအားဖြင့်46ဧကကျော်ကျော်ရှိပါတယ်။ကျောင်းတဲ့ထဲမှာတောနဲ့တူအောင်ဆိုပြီးတော့သစ်ပင်တွေနဲ့ဆိုင်ကျိုးထားတဲ့အတွက်သစ်ပင်တွေနဲ့မဲမှတ်နေပါတယ်။အဲဒီမှာတောဆိုတဲ့အတိုင်းမြေရလည်းတရားစိတ်ကခဏခဏကြက်ပါခဏခဏကြက်တဲ့ကညအချိန်မှဆိုရင်မိုးကြီးလေကြီးကလည်းကြာနေတယ်မိတွေကလည်းမှောင်မဲနေတယ်ဆိုရင်တကယ်ကို ဟိုမဟာနိုင်တော်ကြီးလေးရောက်နေတဲ့ပုဂ္ဂိုလ်ကမှပြင်မဲ့လို့ရှိနေဦးမယ်အဲဒီမှာဒီတော်ရဲ့မှာမှောင်မိုင်းပြီးတော့တခါလဲတကယ်တော်ကြီးမြင်မဲ့ရောက်နေတဲ့အတိုင်းအဲဒါကြောင့်မို့ဘုန်းကြီးကယောဂီတွေစိတ်ထဲမှာစိတ်အားလေးမြင့်တင်ပေးဖို့ကိုယ်စိတ်နှစ်ပါးလေးချမ်းချမ်းသာသာညမှညလည်းညမို့နေ့လည်းနေ့မို့ချမ်းသာဖို့အတွက်အခုဘုန်းကြီးကအဲဒီမှာဆူရိယမီးတိုင်ကြီးစိုက်ထူရင်ကောင်းတယ်ဆိုပြီးတော့ အရင်သတင်းပတ်ကဘုန်းကြီးကြီးညာပေးလိုက်ပါကြီးညာပေးလိုက်တဲ့အခါမှာသတင်းပတ်မပြည့်ခင်မှာပဲအားလုံးဆိုလာမီးတိုင်းအားလုံးတိုင်း20အားလုံးပြည့်စုံပါတယ်အားလုံးပြည့်စုံသွားပါတယ်တိုင်း20လူတိုင်းရတယ်အဲ့ဒီထဲမှာအခုနောက်မှရောက်လာတဲ့လူတဲ့ပုဂ္ဂိုလ်ဟာဥစိုးနိုင်ဒေါခင်ညွန့်မိသားစုစူရိယမီးတိုင်းတိုင်းအတွက်3သိန်းနဲ့7တောင်းတက်ကြပါတယ်တကယ်ကြတာကတော့တတိုင်းတတိုင်းကို၄သိန်းလောက်ကြပါတယ်ဘာကြောင့်လဲဆိုတော့ဟုတ်တိုင်ကအောက်ကနည်းနည်းညှင့်ပေးရပါတယ် အောက်က2ပေခွဲအောက်မှာ2ပေအဲ့တော့2ပေဆိုတော့4ပေခွဲလောက်အုတ်တိုင်တိုင်လောင်းရတယ်နောက်ပြီးတော့အတွင်းကကွန်ကရစ်တွေနဲ့တန်ကြောင်းနဲ့တက်လောင်းရတာဆိုတော့မိတိုင်မြင့်ဖို့အတွက်ဟိုက12ပေတိုင်နေပဲဖြစ်ပါတယ်ဒါကြောင့်မို့14ပေခွဲလောက်ဖြစ်သွားအောင်ဆိုပြီးတော့မြင့်မြင့်လေးဆိုတော့အလင်းရောက်ပိုးပြီးပြအောင်ဆိုပြီးတော့မြင့်ပေးရတော့တိုင်တလုံးတိုင်တလုံးကိုဒီဘာကနဲ့ပါနဲ့ဆိုရင်သူ့ရဲ့တန်ဖိုးဟာလည်းပဲ2000ကျော်လောက်ချပါတယ်ဒါကြောင့်မို့ အားလုံးဟာတတိုင်းတတိုင်းဆိုရင်၄သိန်း၄ပါး၄သိန်းကျော်ကျော်လောက်ကြတယ်လို့ထင်ပါတယ်။အဲဒါအစိုးနိုင်ဒုက္ခင်ရောက်မိသားစုဒါကတော့မိဒဏ်ရဲ့တန်ဖိုးအတွက်ပါပဲ၃သိန်း၈သောင်းကျပ်။နောက်မောင်ကျိုးသက်ကိုမတ်ဆန်ပေအောင်တဲ့မိတဲ့ဆူရိယံမိတဲ့တတိုင်းအတွက်၃သိန်း၈သောင်းကျပ်။ဥတင်ဝင်းတဲ့ဒုအထွေထွေမန်နေဂျာမြို့ပြမိရထားမိသားစုများမှာဥတင်ဝင်းရဲ့58နှစ်ပြည့်မွေးနေ့လူတော်ဖြစ် လေးတိုင်နှစ်တိုင်တွဲ9သိန်း6000ကျန်းဖခင်အားရည်စိုးရဲ့အထုတ်စေဆရာလေးတော်စန္ဒာတိတိမိဘနှစ်ပါးမူထားပြီးတော့ဥလွင်မိုးအောင်တရားလေးဆိုင်းလောက်မိုင်းတို့ကိုဆိုင်းလောက်မိုင်းတို့မှ3သိန်း7000ကျန်းစူရိယမိတိုင်တိုင်အတွက်သံမိဘများမူထား၍မဆုမြတ်တိုင်းမအေးစုမုံအောင်မောင်ညိုမင်းခန့်မဖုတ် မဖူးပွင့်သင်းနိုင်မောင်နှမတစုတို့ကဆူရိယမိတိုင်တရိုင်အတွင်အလင်းတိုင်အတွင်၃သိန်း၈တောင်းချက်ဥကောင်းစိန်ဒေါ်စိန်နာအားရည်စူး၍ဒေါ်ရင်တန်းမိသားစုများမှာဆူရိယမိတိုင်တရိုင်အတွက်၃သိန်း၈တောင်းချက်ဒါဆူရိယမိတိုင်နေအားလုံးပေါင်းကိုတိုင်19တိုင်ပြည်ကိုစိုက်ထူထားပါပြီ။လိုအပ်တဲ့နေရာတွေကိုလည်းပဲနောက်ထပ်စိုက်ထူဖို့အစီအစဉ်ရှိပါတယ်။ နောက်ဘိုးဘွားရိတ်တာရဲ့ထာဝရစွမ်းပရိတာဦးဆန်းဦးတော်အေးအေးမြင့်2000ကျပ်မဟာစီနာယကစွမ်းကပွဲမှာ9000ကျပ်ဒေါခင်ကျော့မှာ9000ကျပ်ဒေါ်မေဝင်း1000ကျပ်ဒေါ်တင်မြင့်1000ကျပ်ဒေါ်စန်း1000ကျပ်အထုစေယောဂီဒေါ်မြတ်ညွန့်1000ကျပ်ဖခင်ဦးကျော်တော်၃နှစ်ပြည့်ရည်စူး၍ဒေါ်ချင်းရွှေတဲ့9000ကျပ် ဥသိမ်လွင်ဒေါမြတ်စိန်သားအောင်ကျော်ဘွားမိသားစုက3000ကျပ်ဒေါသူရမစာရီမန္တလေးက1000ကျပ်ယင်မီသေးအလူတဲ့ဒါဥထွန်းကြည်ဒေါ်ဖြူဖြူလွင်မိသားစုယင်မီအလူ2000ကျပ်သေးအလူ15000ကျပ်ဥတန်သေးဒေါခင်စိုးမိုးမိသားစု2000ကျပ်ဒေါခင်ကျော့9000ကျပ်မဥပ္ပလထေရီမြေ9000ကျပ်ဆရာလေးမြေမှာ3ပါးခရမ်းမှာ1000ကျပ် ဥကလျာဏဝံတွင်မှ1000ကျပ်ဒေါတန်းကြီးတဝယ်မှ2000ကျပ်မိမနှစ်ပါးရည်သူရည်တော်ရှုကြည်မိသားစု1000ကျပ်မင်းကျော်တင့်မထက်ထက်ဝံမိသားစု9000ကျပ်ဥရွှေအောင်ဒေါတန်းမြင့်မိသားစု9000ကျပ်တော်သူရမစာရီမန္တလေး1000ကျပ်မင်းပြည့်စုစစ်တက်မှ1000ကျပ် ဒီမှာအထင်သင်္ကန်းလူရှင်များတဲ့ကထင်သင်္ကန်းလူတန်းရတဲ့ကုသိုလ်ရှင်များပန်းတင်ရဏဆံကြောင်းမာကြီးဒီရီသူရမပင်ကြီးဒုက္ခင်တဲ့မိသားစုမှ3000ကျပ်စေရဏဆံကြောင်းတိုင်ကဝုစီဒုက္ခင်စင်မိသားစုမှ3000ကျပ်မဟာစီရောရှင်အမကြီးတွန်လွတ်လွတ်ရေမိသားသမီးမြေတူတို့မှ3000ကျပ်လင်းဝရဏတင်ကြောင်းတိုင်ကဥဇော်လင်းဇာယိကမတော်ဝင်းဝင်းညွတ်မိသားစုမှ3000ကျပ်ဒေါ်အေးအေးမူ3000ကျပ် ဥစ္စံမြင့်တော်စိန်ချင်းမိသားစု3000ကျပ်မစနို့1000ကျပ်ဦးမုံဟိန်တော်လှရီတဲ့1000ကျပ်ကိုနိုင်မိုးတဲ့မနန်းယူအောင်ဝင်းတဲ့15000ကျပ်မိဘနှစ်ပါးရည်စူး၍ဒေါ်ရီဝင်းတဲ့9000ကျပ်ဦးသိန်းနိုင်သမီးတဲ့ဒေါ်ထေဝင်းတဲ့9000ကျပ်မိဘနှစ်ပါးရည်စူး၍ဆရာလေးညီမ3ပါး6000ကျပ်ဒေါ်တန်းကြည်မိသားစု1000ကျပ်ဒေါ်ခင်စန်းအရည်စူး၍ဒေါ်ဝိစိတ်ညာနေ6000ကျပ် ဒေါ်တင်ကြီးတဲ့15000ကျပ်ဥချစ်ကောင်းတဲ့ဒေါခင်မျိုးညွတ်3000ကျပ်ဥတင်ထွန်းမိသားစု3000ကျပ်ဥခင်ညော့ဒေါခင်တန်တန်းတဲ့1000ကျပ်ဥပနာဒေါအေးတင်မိသားစု1000ကျပ်ဥစန်းလွင်တဲ့ဒေါက်တာဒေါခင်စန်းမြင့်တဲ့9000ကျပ်ဒေါညာနေစီ3000ကျပ်ဒေါဓမ္မနန္ဒီ3000ကျပ်ဒေါဥခင်လိုင်းဒေါထွေးကြီး3000ကျပ် ဒေါခင်မန္တန်ဒီ3000ကျဥကျော်ညွန့်ဒေါခင်ဆွေရီမိသားစု15000ကျဥကျော်တော်အာကြီးစုရီဒေါခင်ရွှေ15000ကျဥဇော်ဝင်းဒေါ်မြင့်ဝင်းမိသားစု6000ကျဒေါ်ဥမောင်ချိုးတဲ့ဒေါ်အောင်သန်း6000ကျဒေါခင်ရွှေမိသားစု3000ကျဒေါ်တင်ယုံနဲ့9000ကျဒေါ်မြတ်မြတ်သန်းနဲ့3000ကျဒေါ်ချိုချိုနှင့်တဲ့3000ကျဘုံမအောင်သူတဲ့ဒေါ်ကြည်ပြန်စုဆွေတဲ့3000ကျ ဥက္ကံစိန်ဒုံညွန်တန်းမိသားစု9000ကျမင်းစိုးဝင်းမချူဖွေးတဲ့3000ကျဒေါ်ကြည်ကြည်မြဲတဲ့6000ကျတဲ့ဥစွန်လီအာရည်စုရတော်စုမီတဲ့3000ကျဒေါ်တင်တင်လှ9000ကျမပြူပြူဝင်း3000ကျဒေါ်မြကျွဲဒေါ်မြသွဲ6000ကျဥတန်းစိုးတဲ့ဒေါ်ကမာဦးမိသားစု6000ကျဥရွှေဦးဒေါ်သားမြမိသားစု1500ကျဒေါ်တင်ငွေမိသားစု9000ကျ ဒေါ်သွင်မိသားစု3000ကျပ်ဥညင်ကြီးမိသားစု3000ကျပ်ဒေါ်ရွှေချူမိသားစု3000ကျပ်ဒေါ်ရင်ကျူးမိသားစု3000ကျပ်ဒေါက်တာစိန်ဝင်းဒေါ်ဆန်းဆန်းဝင်းမိသားစု3000ကျပ်ဒေါ်ပညာစာရီ1500ကျပ်ဥက္ကမောင်ညော့ဒေါ်အေးသိန်းနဲ့3000ကျပ်ဒေါ်နီလာမြင့်နဲ့3000ကျပ်ဒေါ်တန်တန်ဝင်း3000ကျပ်ဥကျော်ဝင်း ဒေါ်ကြည်မိသားစု3000ကျဥစော်ဦးတဲ့ဒေါ်ဆန်းဆန်းအေးတဲ့6000ကျဒေါ်မူမူကျော်3000ကျဒေါ်ခင်စိန်3000ကျဒေါ်အေးရွှေတဲ့ဒေါ်မြဒေါ်ဆန်းမြမိသားစု3000ကျဦးဝင်းမြဒေါ်ကြည်ဝင်းတဲ့15000ကျကုလရွှေတဲ့ဒေါ်ခင်စိန်နဲ့9000ကျတဲ့ကုကျော်ဝင်းတဲ့ဒေါ်သိန်းသိန်းမိသားစု3000ကျဒေါ်အေးတန်း3000ကျမောင်အောင်နဲ့မောင်ဟင်းချက်တဲ့3000ကျကုလရွှေတဲ့3000ကျဒေါ်သိန်းဝင်းတဲ့3000ကျ ကုတင်အောင်နဲ့ဒေါ်အုပ်စိန်မိသားစု9000ကျပ်မန်းမြတ်တန်တာနောက်မချယ်ရီနောက်3000ကျပ်မန်းလွယ်နေဝင်းအောင်3000ကျပ်ဒေါ်မြတ်မြတ်စိန်3000ကျပ်ဥကျော်မြင့်ဒေါ်လှမ်းမြင့်ဒေါ်တင်တင်ဦးရ1500ကျပ်နဘက်မိဘများကြီးစုရဒေါ်ဒုရမစာရီ1500ကျပ်ဒေါ်သိသိမိသားစု3000ကျပ်ဒေါ်တန်းရွှေမိသားစု3000ကျပ်ဒေါ်ခင်စိုးအေး3000ကျပ်ဥမောင်အေး3000ကျပ် တော်မြင့်မြင့်မောတဲ့3000ကျဥစိန်လင်းနဲ့တော်ကြည်မြသမီးမန္တမြလင်းနဲ့3000ကျဟောခင်မိသားစု3000ကျအဖွားများတဲ့ဥဆိုင်ပုံထူးတဲ့တော်ဖြူဖြူညွန့်နဲ့6000ကျကုတင်အေတော်အေးလွင်3000ကျကိုအေးမောင်နဲ့တော်တင်လရည်စုရတော်ခင်ကျေးဝင်းမိသားစု3000ကျတော်တန်းွယ်မိသားစု3000ကျတော်အေးတန်းမိသားစု6000ကျဥကြောင့်မြင်ဥ3000ကျဥသိန်းနဲ့တော်လာရည်တဲ့9000ကျ ဒေါ်တန်တန်3000ကျပ်ဒေါ်နွေနွေမော3000ကျပ်ဒေါ်ခင်မျိုးထွေး3000ကျပ်ဥစိုးတင်ဒေါ်မြရီတဲ့မိသားစု1000ကျပ်ဒါယနေ့ကဝါသူတင်ကလူတိုင်းရတဲ့ကုသိုလ်ရှင်တွေနော်ယောဂီသူတော်ရှင်တွေလည်းပဲသူများလူတာတွေဖတ်ပြပြီးပဇာဟောင်းသားနဲ့နားထောင်နေတယ်အဲ့ဒါကိုယ်ပိုင်သွားပြီးတော့မလူလဲရတဲ့နေလဲအောင်မယ်ဟုတ်လား ကဲဒီယနေ့ပြုတဲ့ကုသိုလ်ကုစုတွေကိုအာလုံးမိဖမှာစပြီးတော့ဝိနည်းများမျှတမ်းဝေရအောင်ညယနေ့ယခုဆိုကြ။